ဇယတာယကဘုံနာဝတ္ထုအခြေခံပြီးတော့ဟောကြားမယ်စင်စင်တရားပွားစရာဆိုတဲ့တရားတော်အစင်စင်တရားပွားစရာဓမ္မပရစတုဒ္ဓထမလဝမပါမလဝဆိုတာအညစ်အကြေးအညစ်အကြေးတွေကြောင့် ဟောထားတဲ့တရားစုရှင်းရှင်းတရားပွားစီရာဆိုတဲ့တရားတော်မဟောကြားမနာကြားမီတရားပိုင်းရှင်းဖြစ်တော်မူတဲ့သုံးလောကထုသားတမန်မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ရိုးရိုးတည်တည်ပူဇော်ကြရအောင်အရဟတောလူမင်းနာမေမြမမင်းတို့ဤဝစင်ကိုရောပူဇော်ထုကိုခန္ဓာမုတ်တိုက်ပေထသော သမ္မာသမ္ဗုဒ္ဓတာညယတတရား၅ပါးနှင့်တကားခတ်သိမ်းသောတရားတို့ကိုဆရာမကုတရားမုန်ညာတော်မြတ်ဖြင့်ကိုတော်တိုင်ထိုးထွင်း၍ပြည့်မြင်တော်မူပြီးထသောတသဗ္ဗဂဝတောဘုံတော်၆စုံတကူကုန်နှင့်ပြည့်စုံတော်မူပေထသောဘုံတော်နန္ဒညာတော်နန္ဒကံတော်အနန္တ စကြဝဠာကဘာမြေမူဖြံဖြံကျိုးမြတကူတော်အနန္တနှင့်ပြည့်စုံတော်မူမိထသောကျေးဇူးတော်အရှင်ထိုးမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဗျာတပိတော်သည်မြံဗျာတပိတော်တို့သည်နမောနမေနမမဣန္ဒလီပရုံ လက်ကြံကိုဖြင့်ကြည်ုံညှုတ်ခိုက်အာယုံဆိုင်၍ ဥဒိညုချိုးလုံးမြန်နှုတ်လေယုသေးစွာရှိခိုးရောပါဤမြတ်စွာဘုရားသစ္စာဆိုပြီးတော့တလောကလုံးကျမ်းမှာချမ်းသာသည်ဖို့မေတ္တာပို့ရအောင် ဒါနံတက္ကတာသောပါဏဒါနံပါထိယမုတ်တမံဒါနံဥစုကတံမကံဒါနံမောက္ခဗရံဝရံဧတေနသစ္စာဝိစေနဒုက္ခိတာဟောတုပါဏိနောဒါနံပေတုစွန်ချမြတ်ဒါနတိ တက္ကနာကုသိုလ်ရှင်များပြောပါရမည်ထက်နှက်ပြီးသောသောပါဏံလွယ်စွာရောက်ကြောင်းဆောင်နှံလေကားကောင်းကြီးတပ်ဖွဲ့ဖြစ်ပါပေဒါနစေရနာဖွေးပွေအလှပေးခြင်းသည်ဥတ္တမမြတ်လာစွာသောပါထိယံတန္တရာလန်စကမမပင်မပန်းချမ်းသာစေကြောင်းကောင်းစွာတုံမြုပ်ရိခါဒုတ်ကြီးနဲ့လည်းပဲဒူလပါပေ၏ ဒါနသုတ်တံစေတနာထတံသောဖြင့်ပေလူဆွန့်ချမြတ်ဒါနသည်ဥစုကတံမကနိဗ္ဗာန်သို့မကွိမထောင်ချောင်းဖြောင်းရောက်ကြောင်းလမ်းမောင်းအကျော်လမ်းမတော်ကြီးနဲ့လည်းပဲဒုရပါပေဒါနဉာဏ်ပညာဥရှိ၍ပေလူရတော်ညာနာသံပယုတ်ဒါနသည်ဝရံမြတ်လာသောမောက္ခဗရံနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းကောင်းကြီးတရားဖြစ်ပါပေ၏ ဧတေနသစ္စာဝိသေနဤသို့နုတံဖော်ထုတ်ပြန်၍ဟုတ်မှန်သောဒေသနာသစ္စာတရားကိုမြတ်စွာဘုရားရလေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝိညာကုံသောသင်္တရောသင်တရားနာပရိဒါပေါင်းတို့နှင့်တဟတကွပါဏိနောလူရယနာပြပြမြမမကျွဲခမင်းဥဒုံလုံးစုံကုန်သောသနတတဝါဟုနလူမြမဘောင်းများစွာတို့သည် မြာစွာတောင်းတောင်းလူနဲ့မြမာတတဝအပေါင်းတို့သည်လေပြာသပြံခတ်သိန်းတို့မှာလည်းကိဉ္ဉာကိုနေဟွန်းသူဖြစ်ကြပါစေကုန်သတည်းလေဒုက္ခသဆင်းရဲခတ်သိန်းတို့မှာလည်းပဲကိဉ္ဉာကိုနေဟွန်းသူဖြစ်ကြပါစေကုန်သတည်းအသောကာသမညုမမိန်တကိုရှေ၍ဆိုရိမ်မနောင်ကြောင်းကြပူဆွေငိုကြွေးခြင်းတို့မှာလည်းပဲကင်းဝေးကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်း ။ဟောလူယနေ့ကသာနိဗ္ဗာန်ရသည်ဘဝတိုင်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းသာသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ကျိုးသာပွားများအားထုတ်နိုင်ကြပါစေကုန်တည်း ဣရိယာနဲ့အန္တရာယ်တွေတွေ့ကြုံနေကြတဲ့လူတွေအများကြီးပဲဟိုးတုန်းကလည်းပဲဒီလိုပဲတွေ့ကြုံခဲ့တာပဲမြတ်စွာဘုရားလက်ထက်တုန်းကဝေတာလိပြီးဘလူကြတယ်ဣရိယာနဲ့အန္တရာယ်တွေတွေ့ကြုံလို့မြတ်စွာဘုရားကိုယ်တိုင်သွားပြီးယရဏတုတ်မြတ်စွာဘုရားဟောကြားတော်မူတော့မှဣရိယာနဲ့အန္တရာယ်တွေအကုန်လုံးပျောက်သွား မြတ်စွာဘုရားကသင်ယူပြီးတော့ညီတော်အာနန္ဒာကညသုံးရံပါလုံးယရဏတုတ်ယုတ်ပရိရေတွေဆွပြန်တော့မှာကိုလုံးပါပြောက်သွားတူချုပ်ပေါ်နေအဘိဓိယနဲ့အန္တရာယ်ဆိုတာ31ပုံမှာဖြစ်နေကြအရာတွေပါပဲမြတ်စွာဘုရားလက်ထက်မှာလည်းရှိတာပဲအဲဒါမလို့31ပုံဟာ ဘေးရန်တွေအန္တရာယ်တွေပဲဘေဘဝဟောမှမြတ်စွာဘုရားမမမောဘဝေဝဘယံဒိတ်တော်ကုံလုံးဟာဘေးရန်တွေအန္တရာယ်တွေပဲဒီဘဝလူလောကတွေမဟုတ်ဘူးနတ်ဘဝနတ်လောကမြမဘဝမြမလောကသူဘေးရန်နဲ့သူရှိကြတာနတ်တွေလည်းပဲနဲ့တတမ်းမရှိခင်တေးကြတဲ့နတ်တွေရှိ နာဝဇာမလုံးဆောင်မိလို့တေကြနတ်သားအချင်းချင်းဒေါသတွေဖြစ်လို့တေကြမြမာတွေလည်းဒီလိုပေါ့တတန်းစီတဲ့အခါတေကြဘုဒ္ဓဇင်မြမာတွေဆိုရင်လူနတ်ဖြစ်ပြီးတော့နောက်ဘယ်လေးပါးထိရောက်လဲမြမပြီတဝင်းဝင်းဝဲစခြင်းတရှုံရှုံကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးရဲ့ဒီပဏိဒီမှာဣတိတက်ကမကွာသူမှ လူလွင်စัจ जा နတ်မသကြမိုးဖျားပြန်မှာ ဖြစ်တော်မှာလဲခန္ဓာပြိုကွဲကုသိုလ်ဆဲကဖောက်လွဲပေရရောက်မြဲတာဒီဒီပဏိကျမ်းနေမှာအများကြီးပဲရေးထားအမတမပဲမသားစရာကြီးကောင်းတက္ကရာဒိဋ္ဌိဝိသိကိစ္စပြောလိုက်ပေါ့မဲ့နဲ့ဖုန်နဲ့ကြာကြာလနာ မပယ်ရသေးဘူးဆိုလို့ရှိရင် စကြဝဠာမြင့်မဲ့ဖြစ်ဖြစ်တရားမဲ့မဲ့ဖြစ်ဖြစ်ဗြဟ္မာမဲ့မဲ့ဖြစ်ဖြစ်နောက်ပဲဆုံးပယ်လိကပြန်ရောက်နိုင်လေဆရာတော်ရဲ့ဒီပဏိတွေမှာတော့ကျဲကျဲပြန့်ပြန့်ဖွင့်ဆူထားတယ်တော်တော်ကောင်းတယ်ဘုဒ္ဓတလိုက်စားတဲ့သူများတရားဓမ္မလိုက်စားတဲ့သူများဆိုဒီပဏိစာအုပ်တွေဖတ်တဲ့လူမင်းဖြစ်ဖြစ်နာမင်းဖြစ်ဖြစ်တရားမင်းဖြစ်ဖြစ် ဘုဒ္ဓဆံကိုမကြော်လွန်နိုင်သေးဘူးဆိုရင်မညာဖုန်ညာမရသေးဘူးဆိုရင်ပေါ့နှလုံးသားထဲမှာတက္ကာယဒိဋ္ဌိဝိသိကိစ္စအတိဟုသောအပေမျိုးစိအပေရေတောင်းမြာတွဲလိုက်ပါတယ်လူချမ်းသာပဲဖြစ်ဖြစ်လူမဲပဲဖြစ်ဖြစ်ရင်ထဲမှာပေမျိုးစိတွေပြည့်ဝနာမင်းဖြစ်ဖြစ်တရားမင်းဖြစ်ဖြစ်ပေမျိုးစိတွေပြည့်ဝပါ ယမမင်းကြီးတွေပဲဖြစ်ဖြစ်အပြဲအပေမျိုးတွေပြည့်ဝပါတယ်တနေ့နေ့တစ်ချိန်ချိန်ပြန်ပြီးတော့အပေလေးပါရောက်နိုင်တယ်အဲကြောင့်မလို့သာသနာတော်ကြီးနဲ့ကြုံတော့သာသနာတော်တရားတွေကိုလိုထုံးကားနေတဲ့အချိန်ခါမှာသစ္စာတရားတွေမဉ္ဇဉ်ဘုံဉဏ်တွေတည်အောင်ရအောင်အထူးကြိုးစားတဲ့နဲ့ မြတ်စွာဘုရားကိုယ်တိုင်လည်းတိုက်တွန်းထားတာ။သာယထဘိက္ခွေမပမာဒထမပစ္ဆဝိပတိတာသိနောဟူဟောထအယံဟောမာကံနုတမြတ်စွာဘုရားရှင်နဲ့မြတ်စွာဘုရားရှင်တိုင်းဆုံးမရဲ့အမေမလျော်မပေါ့မဆရှုမှပွားများရာနောင်ကြမှနောင်တမရတရားဉာဏ်လုံးလဲလျောင်းတဲ့အခါကျတော့မှ ဝိပဿနာတရားတွေအာမထုတ်ခဲ့မိလေခြင်းမညာပူညာရအောင်အာမထုတ်ခဲ့မိလေခြင်းလို့နောင်တမရကြသည်နဲ့သူတွေကထူသားကြအပမဒိနဘိက္ခုတံပါဒိဋ္ဌပြိနိဗ္ဗာန်စံငန်ဒီတော်မှာသွားမမေ့ကြနဲ့မပေါ်ကြနဲ့မမေ့ကြနဲ့မပေါ်ကြဒီရိယနဲ့အန္တရာယ်တွေများလုံးအကြီးဒီရိယနဲ့အန္တရာယ်တွေများတော့သာမန်လူတွေအနေနဲ့ တောင်းတော့မသိဘူးပေါ့ကိုရှင်မှာတနတ်တွေပြက်နေမှာဘုံတွေပေါက်နေမှာအဲနှာခေါင်းကြီးတွေပါပြီးတော့အသက်ရှူလို့မရလို့ပြက်လဲသွားမှာဘေးရန်နေအောင်းမေအဲ့ဒါတွေလည်းဆိုတဲ့ဘေးရန်နေအန္တရာယ်တွေအများကြီးပဲလောကကြီးကအမတန်ဆန်းကျယ်သိတရားတွေအများကြီးပဲအဓိက လောကကြီးကဘေးဒိရနဲ့အန္တရာယ်တွေများတယ်ဆိုတာဘုသူဒရှိသလောက်ပေါ့ဒါကနှလုံးသွင်းဆင်ခြင်မှုတန်တာရိဘေယတော်အိခတိတိဘိက္ခုတန်တရာကြီးကဘေးဒိရနဲ့အန္တရာယ်တွေပဲအများသိကြတဲ့ဘေးဒိရနဲ့အန္တရာယ်တွေကတော့ဒုက္ခခန္ဓာကငါမခေါ်မာတဲ့ကကြီးဆိုင်အောင် ဒါလည်းဘေးတွေလည်းအန္တရာယ်တွေရောဂန္တရကယောဂဆန်းတွေကင်ဆာတွေမျိုးစုံပေါ့ဒါဘေးတွေလည်းအန္တရာယ်တွေပဲတထန္တရကတကြဖြတ်ကြယောက်နဲ့တယောက်မေတ္တာကရုဏာတွေခေါင်းမှအဘေးတွေလည်းအန္တရာယ်တွေပဲအဲအဲ့တော့သာမန်လူတွေမြင်နိုင်တဲ့ဘေးတွေလည်းအန္တရာယ်တွေပေါ့ပညာရှိတွေမှမြင်နိုင်တဲ့ဘေးတွေလည်းအန္တရာယ်တွေကပိုများတယ် သုတိပြည့်ရွသေးတယ်ဆိုတာကကြီးသုံးပါးဆိုက်ဆိုက်မဆိုက်ဆိုက်သိမှာပဲကကြီးသုံးပါးဆိုက်တော့သိခြင်းမရောက်မီတေကြပြက်ကြတာကပ္ပကဘာလို့လဲဟောတယ်ပျက်စီးတယ်လို့လဲဟောတေခြင်းမရောက်မီပျက်စီးကြဒုက္ခရောက်ကြတေခြင်းမရောက်မီတေတာလည်းဒုက္ခရောက်တာတေပြီးတော့အပေလေးပါးရောက်တော့ပို့ဆိုး ငရဲတရိษံပိတ်တာသူရကဲအပေဖေးရပို့ပြီးတော့ကြီးမားတယ်အပေတခါကြတော့လို့ရှင်သူကတိလုံနဲ့ပြန်ဖြစ်ဖို့အမတန်ခဲရင်းတယ်ပေပုံသားတွေသေးတဲ့အခါမှာအပေမာကြီးပြန်ဖြစ်ကြတာလက်တရနဲ့သွားတာပိတ္တာကနေတရိษံတရိษံကနေငရဲ မျိုးမျိုးပေါ်လေးတပြောင်းပြောင်းတပြန်ပြန်ဘယ်လေးပါးမှာလှက်ပတ်ဖြစ်မရေကြသွားပြန်တက်လာပိတ်တာဖြစ်တိရစ္ဆာန်ဖြစ်နောက်တစ်ခါပြန်ပြီးငရေကြအာလွတ်ဖို့တော်တော်ခဲရင်လူပြည်လူလောကရောက်လာပြန်တော့လည်းပဲအမှောင်ထဲမှာနေတာကြာတော့အမှောင်ဓာတ်တွေပါလာမှောင်ထဲမှာအဓိကပြောကြတယ်မှန်တရားမသိတဲ့အဝိဇ္ဇာဓာတ်တွေ ရိษံတို့ပိဋ္တာတို့ဘုရားတရားတန်ခါကုသိုလ်အကုသိုလ်ဘာမှကြားနေမသိတော့ပြုခဲ့မှုတဲ့ကုသိုလ်ကောင်းမှုတစ်စုံတစ်ခုကထောက်ပံ့လိုက်လို့လူပြည်လူလောကရောက်လာတဲ့အခါမှာလည်းပဲမောဟအာကြီးဟောလူဘောအမတန်ရခဲ့ပါလားသာသနာတော်အိမ်နဲ့အမတန်ဂျုံခဲ့တွေ့ခဲ့ပါလားလူလောကရောက်တော့ကုသိုလ်ကောင်းမှုတွေတရားတို့တရားမြတ်တွေရအောင် ကြိုးစားမှပဲဆိုတဲ့ကြိုးစားခြင်းနဲ့စိတ်တောင်မဖြစ်ဘူးကြိုးစားဖို့အသာထားပါကြိုးစားခြင်းနဲ့စိတ်တောင်မဖြစ်ဘူးဒါအမှောင်ထက်ကညာအပေလေးပါနေကြတာကြာတော့လူပြည်လူလောကရောက်တော့အဲမသိမှုမှောင်တက်တွေကဖုံးလွှမ်းဆရာတော်ဘုရားကြီးတွေရဟနာဖြစ်သွားတဲ့ဆရာတော်ဘုရားကြီး အတိတ်ဘဝတွေကိုသိလို့ပြန်ဟောထားတာတွေရှိပါခြေတော်ချင်းဆွန်းလွန်းဆရာတော်ဆရာကြီးလည်းပြန်ဟောတာတရိစ္ဆာန်ဖြစ်ခဲ့တာများတယ်တဲမှုဆရာတော်ဆရာကြီးလည်းပြန်ဟောတရိစ္ဆာန်ဖြစ်ခဲ့တာများတယ်လူဖြစ်တာတစ်ခါတလေမှဖြစ်အဲ့တော့မောဟလောဘဒေါသတွေအာကြီးကြတယ်အဲလောဘဒေါသမောဟတွေအာကြီးတဲ့အခါကျတော့ကြီးတော်ရှင်မင်းဝန်ဆရာတော်ဘုရားကြီးဟောသလို လောဘမေးတွေဒေါသမီးတွေမောဟမေးတွေဟိုဟိုဟိုဟိုဟိုဟိုဟိုတောက်တော့များသောအားဖြင့်ပေါ့လေဘုဒ္ဓရှင်ချို့ချို့ကိုယ်သာကောင်းသားခြင်းသူတစ်ပါးတွေပျက်စီးရင်ပျက်စီးပါစေဆိုပြီးတော့ကိုကောင်းမှုတော့ပဲအဓိကထားဘယ်သူတည်တင်ငတိမှာပြီးရောဆိုရယ်စိတ်မျိုးကများအဲ့ဒါဘာကြောင့်လဲဆိုတော့လောဘမီးတွေဒေါသမီးတွေမောဟမီးတွေတောင်း အဲ့တော့သေတော်လည်းပဲပဲပြန်ရောက်တယ်ပဲလေးပဲပြန်ရောက်တာလူပြည်ခဏအလဲလာပြီးတော့ပမတ္တတနာမစတုရောအပါယတကခေဟာတတိတာကုသိုလ်တွေပညာတွေမေ့နေတဲ့ပုဂ္ဂိုလ်တွေဟာပဲလေးပါးဟာသူတို့အမြဲတမ်းနေမယ်လူပြည်နဲ့ပြီးတော့ခဏအာဂနုပေါ့ခဏသွားပြန်သွားကိုယ့်အိမ်ကိုပြန်ရအဲ့တော့ ဘေးရန်နေအန္တရာယ်တွေကိုကြည့်လို့ရှိရင်အခုဖြစ်နေတဲ့ကကြီးသုံးပါးပြီးလဲကြောက်เสียပေါ့လွတ်အောင်လဲသူစားသူ့ရဲ့ဆိုတာကအပယ်လေးပါးကြတယ်ဘေးဆိုးဆုံးကတော့ပမာထမေလျောပေါ်စားတယ်မေ့တာနဲ့ပဲအဝိဇ္ဇာဝင်တာအဲဒီအဝိဇ္ဇာကြောင့်တဏှာတို့ဒေါသတို့ စိတ်ဓာတ်ရောမစ္စတိယရောအကုန်ဖြစ်တာအဝိဇ္ဇာနဲ့တဏှာမူလနှစ်ပါးအဝိဇ္ဇာဘာကြောင့်ဖြစ်လဲဆိုမေလျော့ပောဆသူတော်ကောင်းတရားတွေကိုမေလျော့ပောဆမေလျော့ပောဆမှုဟာတကယ်ဘေးကြီးပဲသူကစသူကြောင့်ပစ္စုပန်မှာလည်းပဲမသေးတယ်မဲနဲ့တရားဒုက္ခမျိုးစုံကြုံရ တန္တရာမှာလည်းပယ်လေးပါးရောက်ရယတုတရားမြတ်တွေနဲ့ဝေးပြီးတော့ပိုလို့နာလို့တေလို့မဆုံးနိုင်တန္တရာရေရင်ကြောမျောကျင်နိုင်မျောရအဓိကလက်တရားဘာလို့လဲဆိုတော့မေလျောပေါ်စာအဲကြောင့်ဆရာတော်ဖျားကြီးတွေကသူတော်ကောင်းတရားတွေနာကြားတာသူတော်ကောင်းတရားတွေအားထုတ်တာကိုကိုကိုကဲတင်တာ အဲ့ဒီဘေးကသူတော်ကောင်းတွေပညာရှိတွေမှသိမေလျောပေါ်စားတဲ့ဘေးအဲ့ဒီဘေးကြီးကလွန်မြောက်အောင်ကြိုးစားလို့ရှိရင်မမစ်မလျော့မပေါ့မဆရစ္ဆုတ်ပါမှာတွေ့မဲ့ဘေးတွေလည်းပဲဟိုတန္တရာကဝတ်ကြွေးအကြီးအကျယ်မရှိဘူးဆိုလို့ရှိရင်ကြော်လွန်နိုင်တယ်ဝတ်ကြွေးအကြီးအကျယ်ရှိရင်တော့ဘုရားတော်မှာရှောင်လို့မရဘူးပေါ့ ဆွဆွခံရတယ်ခါနာတယ်ဝန်တော်လာတန္တရာကအဝွေကျွေးအကြီးကျယ်မရှိဘူးဆိုလို့ရှိရင်ပစ္စုပ္ပန်မှာပယောဂတံပတ္တိလို့ခေါ်တာပယောဂတံပတ္တိဆိုကုသိုလ်တွေပညာတွေကိုအထူးကြိုးစားတာဒါနသီလဘာဝနာကိုကြိုးစားတာပေါ့အဲ့လိုကြိုးစားအားထုတ်မယ်ဆိုလို့ရှိရင်လုံမြောက်နိုင်တယ် လွန်မြောက်နိုင်တယ်ယန္နာသုံးပါးကိုစိကပ်မယ်အာဘတိလခါဝပစုကဲ့သို့လုံခြုံအောင်ထိမ့်သိမ့်မယ်သမဏဝိပဿနာတရားတွေကျူးသားအားထုတ်မယ်ဆိုရင်လွန်မြောက်နိုင်တယ်တန်းစီအောင်နေနိုင်တယ်ဝိကျွေးအကြီးကျယ်မပါဘူးဆိုရင်ပေါ့ဝိကျွေးအကြီးကျယ်ပါလို့သုတိပြကျွေးတရရရင်လည်းပဲချီးနှီးမဖြစ်ပါဘူး ခုကြိုးစားတဲ့ကုသိုလ်ကောင်းမှုဟာတန်ត្រအဆက်ဆက်ကောင်းကျိုးချမ်းသာတွေရမယ်လောကကြီးမှာတာမန်လူတွေမသိနိုင်တဲ့ဘေးကိုအရင်ပြောတာပမာဒလိခဒါနပြုဖို့မေ့နေတာသီလဆောက်တည်ဖို့မေ့နေတာသမထပွားဖို့မေ့နေတာဝိပဿနာတရားတွေပွားများဖို့မေ့ အဲမေ့နေတဲ့ဘေးဟာမေ့လျော့ပေါ်ဆတဲ့ဘေးဟာအကံကြီးကျယ်တဲ့အဲ့ဒီဘေးကိုလွန်မြောက်အောင်ကြိုးစားမယ်ဆိုရင်အခုတွေ့ကြုံနေတဲ့တပိကန္တရာကတ်ရောကန္တရာကတ်တတ္တန္တရာကတ်ကျော်လွန်နိုင်တယ်ကြိုးစားမှာဘုရားဘာသာ ဖြစ်တယ်ဖရာကိုယ်ကလွတ်မှာပဲဒီလိုတိမ့်ကြုံပြောလို့မရဘုရားဘာသာတွေဖရာရှိခိုးနေကြတာ သို့တော်လည်းပဲပေါ်ပေါ်ဆာသာနဲ့တော့မရတမ္ပတ္တိပယောဂတမ္ပတ္တိရိုးရိုးလေးပြောရင်တော့ဉာဏ်ပညာနဲ့လုံးလာဝိရကဉဏ်ဝရိယကံတော့ပြီးခဲ့တဲ့ကံထားလိုက်တယ်ဉာဏ်ဝရိယနဲ့အထူးကြိုးစားမယ်ဆိုရင်လွတ်မြောက်နိုင်ဉာဏ်ပညာနဲ့အကုသိုလ်တွေရှောင်မယ်ကုသိုလ်ကောင်းမှုတွေမြင်တဲ့မြင်အောင် မြတ်တဲ့မြတ်အောင်ကြိုးစားမယ်ဆိုလို့ရှိရင်ဝရိယနဲ့ကြိုးစားမယ်ဆိုဖေရိယနဲ့အန္တရာယ်ကတ်တွေကလွတ်မြောက်နိုင်တယ်ဖေရိယနဲ့အန္တရာယ်ကတ်တွေကလွတ်မြောက်နိုင်တဲ့အချင်းရာလေးတွေကိုနည်းနည်းကြည့်အောင်တို့မြတ်စွာဘုရားအလောင်းတော်ငုံမင်းဖြစ်စဉ်ခါပေါ့ငုံဘဝရောက်စဉ်ခါတော့ အလုံးကြားဘူးကြတာပဲဝတ္တတော့တော်မီကြီးလောင်ကျွမ်းလာသစ္စာတရားနဲ့မိကွင်းအောင်ဆောင်ရွက်နိုင်တယ်အထိလောကေတိလကုဏောသစ္ဆံသောစီယအနုတ္တိယဒေနသစ္စေနကာဟာမိသစ္စာကိရိယာမနုတ္တရသစ္စာပြည့်မဲ့ပုဂ္ဂိုလ်တွေဟာဆင်ញင်တဲ့နာနှလုံးသွင်းတဲ့နာတွေရှိသေးတယ် သစ္စာကတော့အမှန်ပဲကိုစွမ်းအားနဲ့လူလေးသစ္စာဗလမဝတ္တာယဝတ္တတော့သစ္စာဗလသစ္စာဗလံသစ္စာရဲ့စွမ်းအားတွေဝတ္တာယအမိတုတွေပုပ္ပကရရှိတယ်တိရစ္ဆာန်ပုပ္ပကရရှိရှေးရှေးတုန်းကပွင့်သွားတဲ့ဘုရားရှင်တွေ ဘုံတော်ကျေးဇူးတော်တို့တရိတ်တော်အောင်းမွေပြီး၍ဘုရားရဲ့ဘုံတော်ကျေးဇူးတော်တွေကို အောင်းမွေရမယ်တစ္ဆာဆိုတော့မယ်တို့မေတ္တာပွားတဲ့ပုဂ္ဂိုလ်ဟာမေတ္တာသုံးပါလာတဲ့ရှေ့ကပြည့်တော်ရမယ်15ချက်ပဲကောစာဥစုစာဒုတိစုစာအဲ့ဒီလိုပဲ သစ္စာတရားဟာမဆောင်ရွက်နိုင်တဲ့အရာ မရှိဘူးအကုန်လုံးဆောင်ရွက်နိုင်ဗေဒယံနေအန္တရာယ်တွေကျုံနေကြရတယ်ကျုံတော့မကျုံသေးဘူးဗေဒယံနေအန္တရာယ်တွေကိုကြောက်လန့်နေကြရတယ်သူတော်ကောင်းတွေသစ္စာတရားအာကိုရပဲဒါဆိုဓမ္မန္တရဏကိစ္စသစ္စာပလမဝတ္တာယသစ္စာရဲ့အာစွမ်း ပေပြုတ်ပြီးတော့အဓိကကိုဆိုမဲ့တစ္ဆာတွေကနှစ်နှစ်ကာယုံကြည်ရမယ်ကျမဖြစ်ပါမလားဒါလေးဆိုတော့ ਨੇ လွတ်မှလွတ်ပါဖြစ်မှဖြစ်နိုင်မှာမလားအမယုတ်တယုံနဲ့ဆိုတော့မရလောကမှာပယောဂဆရာတွေရှိတယ်စေတနာမေတ္တာနဲ့ကူညီပေးတာရှင်မန်းတို့ပါတော့လောကမှာ ကိုမသိတာတွေအများကြီးပဲရှိမြေပေါ်ဘလူခန်းသားတာလို့ဘာတော့ညာလို့အများကြီးအဲတရားနေပြီးတော့ပရိညွတ်ပေးတယ်ရင်မန်းပေးတယ်ဟောမဟုတ်ပါဘူးကွာဘာမှမဟုတ်ပါဘူးအဲဘာမှဘာမှမဖြစ်တော့ရေဟာရေပဲဘာမှအစွမ်းမထက်ဘူးမြေပေါ်ဘလူခန်းသားလို့များပြူစားတာလို့ဆိုဘာဆေးမှကုလို့မရအင်္ဂလိပ်စိတ်ပိန်းတော်စိတ်ဘာမှကုလို့မရဘူး ကုလေကုလေနာပုံဆိုးလေသေဖို့ပဲရှိတယ်တကယ်ဘယောဂနဲ့လှုပ်ထားတဲ့ဟာဆိုရင်ပြောပါတယ်ရိုးရိုးယောဂကတော့ပြုရင်ပြုရင်ပြောင်းပါပြောင်းချင်လည်းပြောင်းပါပေါ့ပြောင်းနိုင်တယ်မယုံရင်မရဘူးဒါကိုပြောတာနိနိကာကတတ္ထယရဏသုံးဏကံကံရဲ့အကျိုးကိုယုံကြည်တယ်လို့တစ္ဆာရဲ့စွမ်းအားကိုယုံကြည်ရမယ်စင်စင်တရား ပွားစေရဒါနကုသိုလ်ကောင်းမှုဟာကောင်းကျိုးချမ်းသာပေးတယ်နှစ်နှစ်ကာကယုံကြည်ရင်နေဒီမျက်စိများသည်ဖြစ်စေတတ္ထာယဒါနနှစ်နှစ်ကာယရဏသုံးနာကံကံရဲ့ကျိုးကိုယုံကြည်ပြီးလှူတဲ့မဟာဖလတန်ချိုကြည့်တယ်ရုပ်စင်းအင်ကပုံပြီးချောမောလှပတယ် ဒီများလှုပ်လို့လှုပ်လိုက်တာပဲကွာဟုတ်ချင်လဲဟုတ်မဟုတ်ချင်လဲနေပေါ့မယုံတယုံဆိုရင်တော့အထိုက်လျောက်တဲ့စီးပွားဥစ္စာတော့ရမှာရုပ်သိရင်ကမချောဘူးမလားတတ္တကြည်လင်လူတန်းတွေရုပ်သွင်းလှပသည်ပြောင်းမြန်မယုံမကြည်နဲ့ဆိုရင်တော့မလားဘူးပေါ့ဥစ္စာပဲပေါ်မယ်ရုပ်မချောဘူးခုလက်တွေ့အခက်ခဲတွေကြုံတဲ့အခါမှာရှင်မန်းတို့ပါတော့အစတရားဖြင့်ပရိရေတို့ မယုံတချို့ကမယုံတယုံနဲ့မယုံတယုံနဲ့ဆိုတော့ဘာသမထကိုမယုံမမယုံမယုံတော့သမထပြိတ်တေဂါထာတွေကတော့စွမ်းရှိတာလက်ခံတဲ့ပုဂ္ဂိုလ်ကယုံမမယုံမယုံဘာမှစွမ်းဘူးအဲ့တော့ယုံကြည်မှုအားကောင်းမြတ်တဲ့နေရာပေါ့မဟုတ်တာတွေရှောက်ယုံကြည်မှုမဟုတ်ဉာဏ်ပညာနဲ့ရှင်ပြီးတော့ကောင်းမြတ်တဲ့နေရာ နှစ်နှစ်ကာယုံကြည်မှုအားပြည့်စုံကြိုးစားအနာကိုအားကောင်းအစာအာဟာရကောင်းကောင်းစားတယ်လေ့ကျင့်ခန်းတွေလုပ်တယ်လေကောင်းလေတန့်ရှူတယ်ရေကောင်းရေတန့်တောက်တယ်အားကောင်းဒါခန္ဓာကိုယ်နဲ့ပတ်သက်လို့ရုပ်ပိုင်းဆိုင်အဲ့ဒါတွေကတော့ခဏပါပဲဘယ်လောက်ပြည့်ပြန်ပြုတ်ပြန်ခဏတန်တရာတစ်ချောင်းမပါပါဘူးဘုရားတရားတန်ခါကိုယုံကြည်တဲ့တရားတရားဟာ နိဗ္ဗာန်အထိရောက်စေရဲကိုနှစ်နှစ်ကာလယုံကြည်လို့ရှိရင်သစ္စာတရားဖရာအလောင်းနေကိုယ်တိုင်ပြုခဲ့ဖရာဖြစ်တော်လဲသစ္စာဆိုတာယံငယ်စီဝိတ္တဣဒဝဟုရဝတက္ကိတုဝါယံရတနပဏိတနနောသမအတိတရာကရေနဣဒံမိဗုဒ္ဓေရတနပဏိတဧတေနသစ္စေနသဝတိဟောတုယရဏတုတ်တဝေဒာလိမိဘလူးကြတာအကုန်ပြောက်ပါ ယောဂါတွေလည်းပျောက်ဘလူတွေလည်းထွက်ပြေးကျမ်းမာချမ်းသာသွားကြအဲယုံကြည်တဲ့လူတွေပျောက်တာဘုရားကိုယ်တိုင်လည်းသစ္စာဆိုဟောတယ်အလောင်းတော်ဘုရားတော်ကလည်းသစ္စာနဲ့ဆိုပြီးတော့ဘေးရန်အန္တရာယ်မှလွတ်ခဲ့သစ္စာဗလာမဝတ္တာယသစ္စာကိုအမိပြုပြီးတော့သစ္စာကိုနှစ်နှစ်ကယုံကြည်ရဲ့သစ္စာတရားတိတာလည်းအားကိုးရပဲဒီသစ္စာဆိုရင် ဒုက္ခမှလွတ်မြောက်မယ်ဇလန်းကတော့သူတော်ကောင်းတို့သိပြီးသားပဲသူမြတ်စွာဘုရားအလောင်းတော်ဘုံလေးဖြစ်စဉ်ကဥခွာပေါက်ခွာကလာရှိပြန်လည်းမပြန်နိုင်ဘူးလမ်းလည်းမလျှောက်နိုင်ဘူးလောင်နေကြဖြစ်တဲ့တောမီးအကြီးကျယ်လောင်လာတဲ့ခါနဲ့ဒီအော်ပြီးထွက်ပြေးကြသူရဲ့မိခင်ဖခင်တွေလည်းပဲမီးလောင်တော့ထွက်ပြေးကြအလိုက်ထဲမှာ ဘယ်မှမသွားနိုင်သူမြတ်စွာဘုရားအလောင်းတော်မုံနေဖြစ်စဉ်ခါတော့အဲ့မုံဖြစ်ပေမဲ့လို့တရားဆင်းနေနိုင်တော့ပါအောင်ကိုပေါ့ပါရမီလူဖြစ်တာတော့မှတရားကိုရှင်းမြလူပုံနန္ဒန်ကြီးဖြစ်ပြီးတော့မျိုးမျိုးသောဘုဟုတ္တတွေရှိပြီးတော့တရားကြသတိမရဘာလို့မှမသိဖြစ်အဲတရားကိုခဏခဏသတိရ တရိတ်တော်ပုပ္ပကေဇီနီရှေ့ရှေ့ကပွင့်သွားတဲ့ဘုရားရှင်တို့ရဲ့ခုံကိုအောင်းမေတ္တိရမယ်တရိတ်တော်အောင်းမေပြီး၍ငုံလေးငုံလေးဖြစ်တာတော့မှဘုရားကုံကိုသတိရတို့လူလည်းဖြစ်တယ်ဗုဒ္ဓဘာသာလည်းဖြစ်တယ်ဘုံတော်ကိုးပါးချုပ်ကုန်မသိမစင်ញင်လည်းမစင်ញင်သောဘဝဣတိပိအရဟံသောဘဝဣတိပိသမ္မာသမ္ဗုဒ္ဓော ဘုံတော်ဘိုးပါတော့ရတယ်အာမရတဲ့တဘာနှစ်ပါတော့ရတယ်သစ္စာဆိုတဲ့အခါမှာအဲ့ဒီဂုံတော်တွေကိုတရိတ်တော်အောင်မရမယ်အောင်မရမယ်ဩဂိတာမြို့နေကြည်ကင်းဝိစင်ကြတော်မူပါသောမြတ်စွာဘုရားသစ္စာ၄ပါးမြတ်တန်တရား၅ပါးနဲ့တော့ခတ်သိမ်းသောတရားတို့ဆရာမကူတရားမူညာတော်မြတ်နဲ့ကိုယ်တော်တိုင်း ဘုဒ္ဓဘိတိတော်မူပါသောမြတ်စွာဘုရားတော့ဆိုတော်ပါပြီနောက်တစ်ခါမိမိဆိုမဲ့တစ္ဆာတကားကိုလည်းပဲတကယ်ကိုနှစ်နှစ်ကာကယုံကြည်ရမယ်အဲ့လိုယုံကြည်ပြီးတော့တစ္ဆာဆိုတယ်လေကြားလာငုံမလေးတန်တိပကအပါဒနာတန်တိပါရအဝန္ဒနာမာတာပိတာသနိခန္ဓာသတဝိဒပဋိကမမေင္ သက္ကာတောင်တို့သည်တန်တိရှိကုန်ဒေနဘောတောင်တို့ဖြင့်မပြနိုင်လေဘူးပဲတန်တိဘက်ကအပါဒနာအပါဒနာမပြနိုင်လေဘူးတန်တိပါရအဝဒနာပါရခြေတို့သည်တန်တိရှိကုန်ဒေနထိုခြေတို့ဖြင့်အဝဒနာမသွားနိုင်လေဘူးမာတာပိတာသမိခင်ဖခင်တို့သည်လည်းပဲမိခန္ဓာထွက်သွားကြလေကုန်ပြီ မှန်ကန်တဲ့ကိစ္စတွေဟာတောင်ရှိတယ်မပြန်နိုင်သေးဘူးခြေရှိတယ်ခြေတော့တွေရှိတယ်မသွားနိုင်သေးဘူးမိခင်ဖခင်လေးရှိတယ်ထွက်သွားကြကုန်ပြီပြေးသွားကြကုန်ပြီသတ္တဝိဒဟဲ့တော်မူပဋိက္ကမဖဲခြင်းလေတော့သစ္စာဆိုလိုက်16နင်းပဲမိယူခါရေတဲ့နှစ်လိုက်ငိမ့်သွားတယ် ဒီပြနေရာတွေမှာလည်းအများကြီးပါပဲသစ္စာဆိုတာတွေဒါကသင်ချားတဲ့ဟာလေးပြောတာသစ္စာဆိုလိုက်တဲ့အတွက်ကြောင့်မို့ဒိဋ္ဌိယာနဲ့အန္တရိကလွတ်တယ်တဲ့ဉာဏပရိဒါပေါင်းသူတော်ကောင်းတို့လည်းပဲမိမိတို့လည်းပဲဒိဋ္ဌိယာနဲ့အန္တရိထိတ်လန့်နေလို့ရှိရင်သစ္စာတရားကိုယုံယုံကြည်ကြည်နဲ့တရားတရားတန်ခါအဓိကမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ကိုအောင်းမိပြီးတော့မိမိတို့ မှန်ကန်တဲ့သစ္စာတကားဆိုလို့ရတပိတော်ဟာမြတ်စွာဘုရားမှုရှိတဲ့တန်ခါတော်ရှင်မြတ်တွေဒီလရှင်တွေရောယူလို့အာယုံကနေလူဘူးပါတယ်ဖေယနေစွမ်းနေလူဘူးပါတယ်ဖေယလမ်းခင်းဖို့လည်းပဲလမ်းအတွက်လူဘူးပါတယ်ဖေယကကြောစီဒီတိထားပူဇော်နေတဲ့အခါမှာကကြောစီရောမြတ်ကြီးအတွက်လည်းပဲလူရလူရအသုံးပြုဖို့အတွက် လူတန်းပူဇော်ပါရဘုရားဒီသစ္စာမှန်ကန်ပါ၏ဒီမှန်ကန်သောသစ္စာတကားကြောင့်အကြည့်သုံးပါလွတ်မြောက်ပြီးတော့မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုသင်္ကန်းတော်ရပါစေတည်းလုံးလုံးကြီးကြီးနဲ့သစ္စာဆိုရင်အကြည့်သုံးပါလွတ်မြောက်နိုင်တဲ့ဘုရားအန္တရာယ်ကျင့်နိုင်တဲ့အောင်းကျချမ်းသာတွေရနိုင်တဲ့အကိုယ့်ကိုဆိုတဲ့ဟာကိုယ့်ကိုမယုံကြည်ဘူးဆိုရင်တော့မရဘူး ကိုလှူထားတာလေကိုဆိုတာပဲအာယုံစွမ်းလှူတဲ့နေစွမ်းလှူတဲ့အာသင်္ကန်းတွေလည်းလှူတဲ့လမ်းတွေလည်းလှူတဲ့ဇီတော်မြတ်အတွက်လည်းလှူတဲ့ဘာသင်္ကန်းကြောင့်ဖြစ်ပစ္စည်းလေးပါလှူရလှူရအသုံးပြုဖို့အတွက်လည်းပဲလှူတဲ့နဝကမ္မလှူတဲ့လှူတဲ့တပည့်တော်ဟာမိမိလုံလုံမိမိလုံရတယ်ပရဟိတများတကာတွေလှူဒါန်းမှုအတွက်စင်စရာတွေအများကြီး ပင်မခံပြီးတော့အများတကာကုသိုလ်ရဖို့အတွက်အိမ်မှာတကုတ်ကုတ်နဲ့ရှင်းတရားတွေလုပ်ပြီးတော့ကျောင်းကိုလှမ်းလှူရပါတယ်ဖုရားဒီမန္တန်သောသစ္စာတရား6နှစ်သက်တဲ့ကိုဖြစ်စေခြင်းနဲ့စုပေါ့ဒီရတကာကြီးသာဓုခေါ်နိုင်တဲ့ပုံပေါ်ရောက်ခဲ့လို့ရှင်သာဓုခေါ်ပြီးတော့ကောင်းကျိုးချမ်းသာတွေမြင်တော်ရပါသည်ဒီရရဲ့မိခင်ဖခင်ဒီရရဲ့ တခါကြီးလူရောရဲ့ဒီကောင်မောင်နှမစသည်အဖြစ်ပေါ့ဘုံသွားတဲ့သူတွေကိုတရိယာပြီးသစ္စာဆိုမယ်ဆိုလဲဆိုအဲတော့မိမိပြောမိမိသားစုတို့ပြည့်အန္တရာယ်ကျင်းဖို့အတွက်ဆိုရသစ္စာဖလမဝတ္တာယသစ္စာကိုအမိပြုရမယ်ဇုံကြည့်ရမယ်နိနိကရိတောပုဗ္ဗကေရှိနေရှိရှိဖျားရှင်ရဲ့ဘုံတော်ကျေးဇူးတော်နှလုံးသွင်းပါ လွမ်းတာတွေဆွေးတာတွေဘူပင်သောကတွေကိုဖယ်လိုက်ပါဘုရုဇင်ဆိုတာသောကပရိဒီဝါရှိတာပါပဲအပြစ်မတင်ပါသို့တော်လည်းပဲသစ္စာဆိုကနိကအဲ့ဒါတွေဖယ်လိုက်ရိတ်တော်ပုဗ္ဗကေစီနေရှိရှိဖျားရှင်တော့ကိလေသာတို့ကင်းစင်တော်မူတယ်ကိစ္စကင်းစင်ကြောင်းတရားကောင်းတွေကိုဟောပေါ်ညွှန်ကြားပြသတော်မူတယ်မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသစ္စာပါရမီ သစ္စာဆိုပြီးတော့ကောင်းကျိုးချမ်းသာတွေရအောင်ဆောင်ရွက်မယ်အဲ့ဒါဟာသစ္စာနုဘာဝသစ္စာရဲ့စွမ်းအားအဲ့သစ္စာရဲ့စွမ်းအားကိုထောက်ပံ့ပေးတာမေတ္တာနုဘာဝများကျိုးဆောင်ရွက်နေတဲ့ဓာကြီးတွေဒီကမာကြီးတွေရှိကြတယ်များတွေကုသိုလ်ရအောင်များတွေတရားတွေနာရအောင် ဆောင်ရွက်ပေးတဲ့ပရဟိတသူတော်ကောင်းတချို့အဲ့ဒါမေတ္တာမျိုးပါဟောမေတ္တာရဲ့စွမ်းအားကြောင့်ကုသိုလ်တွေအများကြီးရအဲ့ဒါကိုသစ္စာဆိုတာအဲ့ဒါကမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုတွေကလည်းပဲသစ္စာဆိုလို့ရတယ်ပုံညာနုဘာဝပုံညာအာနုဘာဝကုသိုလ်ရဲ့စွမ်းအားမိမိတို့ပြုတဲ့အလှူလေးတဲ့မျိုးမျိုးပဲ ဒေါ်လာတွေတူးနေကြခုချိန်ခါမှာအခက်အခဲဖြစ်တဲ့အခါမှာဆွမ်းနေသင်္ကန်းနေချို့ရွံ့အောင်လို့အများနဲ့နှမ်းလို့နေကြအများအတွက်ပြမခံပြီးဆောင်ရွက်ပေးနေကြအဲ့ဒါကုသိုလ်ကောင်းမှုရဲ့စွမ်းအားလို့ပုံညာနုဘာဝကုသိုလ်ရဲ့စွမ်းအားအဲ့ဒါတွေကဘယ်မှာသွားဆုလိုက်လဲသစ္စာနုဘာဝသစ္စာတွေထည့်လိုက်တာ အဲ့လိုထည့်လိုက်တဲ့အခါကျတော့ဟောစွမ်းအားခါတဲ့မြင့်မားပေါ့ဒီမင်္ဂလာသစ္စာစကားကြောင့်သုပတိဟောတုချမ်းသာပါစေတပ္ပန္တရာယောဝိနတံတုလုံးစုံသောအာနယတွေကင်းလွတ်ပါစေသဗ္ဗရောဂဝိနတံတုနာယောဂတွေလည်းပဲကင်းလွတ်ပါစေ အောင်မြတ်သောဆန္ဒတွေပြည့်စုံပါစေနတ္တန်တို့အန္တရာယအတိတကတိကံပိုရင်တို့တင်တပ္ပအိရှိတံပဋ္ဌိတံတရာပါဠိလိုမဆိုလည်းပဲရိုးမြန်မာလိုပေါ့ဒီတဲ့ကောင်းမြတ်တဲ့ဆန္ဒတွေသင်္ကန်းတော်ပြည့်စုံပါစေဒီစာစွမ်းအားကြောင့်အောင်မြတ်တဲ့တရားတွေသင်္ကန်းတော်ပြည့်စုံပါစေမကောင်းတာတွေပပျောက်ပါစေဒီစာကိုယုံကြည်နဲ့ဆိုမယ်ဆိုလို့ရှိရင်စင့်စင့်တရား တရားတရားတွေတူပေါ်တူပေါ်သွားတာလောကကြီးမှာမိမသိတာတွေအများကြီးပဲရှိမိမိသိတာလေးကိုပဲမိမိသိတဲ့လောက်ကလေးကိုပဲတံဝေကတွေကုသိုလ်တွေပညာတွေရထူးကြိုးစားတဲ့ဒီလိုမှမိမိလလန်းမမီနိုင်တာတွေထားပေါ့မိလလန်းမိတဲ့လောက်ကလေးကိုကုသိုလ်ဖြစ်အောင်တွေးမယ် ဆရာတော်ဥယျဝင်လည်းရေးထားကုသိုလ်ဖြစ်အောင်တွေးမယ်မိလည်းလမ်းပြီးသလားတွေ့ကြုံလေးတွေဉာဏ်ပညာဖြစ်အောင်တွေးမယ်မိလည်းလမ်းပြီးသလားအတွေးတွေတံဝေကတွေရအောင်မဉဏ်ဖွဉဏ်တွေရအောင်ကြိုးစားမယ်ဆိုရင်လောကဤထဲမှာမသေးခင်မှာကုသိုလ်တွေပညာတွေဉာဏ်ပရအဲမှာစင့်စင့်တရားပွားစီရ ဆင့်ဆင့်ဆင့်ဆင့်ဒါကြတဲ့ဝုန်းတိုင်းနဲ့တော့အကြီးကျယ်မဖြစ်နိုင်နည်းနည်းနည်းနည်းနည်းနည်းနည်းဉာဏ်ပညာတွေတိုးပွားပွားနိုင်တယ်လောကကြီးကျေးဇူးတော်ရှင်တတ္တမကျော်အောင်ဆန္ဒဆရာတော်ဖရာကြီးပရိစိတ်မှတ်တမ်းနေကြိတ်ရိုးမှာသွားပြီးပရိစိတ်တာတွေဘုရားဂါယာမှာသွားပြီးတော့ပရိစိတ်တာတွေလောင်းတော်ကတ္တပမှာသွားပြီးတော့ပရိစိတ်တာတွေအိုက်စာဟုတ်တယ်ဖတ်တယ် အဲ့ဒါမှသံဃာရရတွေလောကကြီးနဲ့ပတ်သက်လို့အံ့ဩစရာသူထွေဆံပြလောကကြီးအံ့ဩစရာအများကြီးပဲဒီလိုရှင်တတ္တမကျောင်းဆန္ဒဆရာတော်ကြားကြီးကြိုက်ချီရိုးဘုရားမှာဒိဋ္ဌံဝင်ဒိဋ္ဌံဝင်ပရိစေဆက်ရှိပါလားရရွှေရွှေနဲ့မွေတန်ကြား တအားပြေးလာရှဲရှဲရှဲလာပြေးအဘိစေနဲ့ကြည့်လိုက်တဲ့အခါကျလက်မောင်းလုံးသာသာပေါ့အဝါရောင်မွေကြီးအရှိရနှစ်လန်လောက်ရှိအဲ့မွေကြီးအတင်းပြေးလာရောလည်းကြိုက်ချိုးပြင်းနေစိတ်နဲ့ကြိုက်ချိုးစီပြေးလာတာရှဲရှဲနောက်ကလည်းရှူရှူရှူရှူနဲ့ရှိန်ပြင်းသွားနောက်ကလိုက် နောက်ကလိုက်တဲ့အကောင်ကြီးကြည့်လိုက်တော့10လံလောက်ရှိတယ်ဟောအယောင်ကနီဝါယောင်ကြီးအလုံးအထည်ကကိုလုံးလောက်ရှိရဲ့မွေကြီးမွေအကြီးကြီးကမွေသေးသေးလေးကိုလိုက်ဖမ်းမွေကြီးကြီးကမွေသေးသေးလိုက်ဖမ်းတော့ဘယ်လွတ်မလဲမကြရင်မိတာအဲကြိုးရင်နဲ့အလေလောက်လည်းရောက်တော့ အဲ့မူရှိရမူနောက်မူရမိသွားမိတဲ့အခါကျတော့အဲ့မှာမျိုးတာပဲမိမိချင်းသူကနိုင်တာဟုတ်နိုင်တော့မျိုးတော့အဲ့လိုမျိုးနေတဲ့ချိန်ခါသူတော်ကောင်းတွေရှေ့ဆိုသူတော်ကောင်းတွေကကတိညာနာပဲဒီမွေဒီမွေလေးလွတ်ပါလေမွေလေးပြည့်အန္တရာယ်ကင်းပါစေမွေလေးလည်းလွတ်ပါစေပေါ့မွေလေးကိုလွတ်စေတနာတာ အဲ့တော့ပလိစေရင်းနဲ့ဒိဋ္ဌာန်လိုက်တဲ့အခါကျမိုးကြီးကမိုးလေးကိုမျိုးပြီးတော့တကောင်လုံးထက်ရောက်သွားဒါပေမဲ့ဆက်သွားလို့မရအောင်အဲ့မှာလူဒိတ်တရားတော်ရဲ့စွမ်းအားနော်တရားတော်စိတ်ထဲရတယ်စိတ်ထဲရမွေလေးလွတ်ပါစေတကယ်အထောက်ထားတဲ့ပုံစံမှာစွမ်းအားရှိအကလံပါကလံသမားတွေကတော့ပဲရှိနေတတ်တော့အထောက်နေရောညရော နည်းနည်းလေးအိပ်ပြီးတော့တနေ့လုံးတညလုံးအဲ့ဆရာတော်ကြီးကပရိစိတ်တာလွတ်ပါလေဆိုတော့မိုးကြီးမမျိုးနိုင်ဘူးပြန်အံထွက်အမှန်ပြင်းထန်တဲ့ဝေဒနာခံစားနေရတယ်ပြန်အံထွက်အသက်ရှင်ရပံမိုးလေးကပြန်ထွက်လာပြီးတော့ဖွက်ပြေးပြီးကြောက်သွားမိုးကြီးလည်းလူလှိမ့်နေရကနေပြီးတော့ကြိုက်သူဖရာရှိမှခွေးပြီးတော့မြတ်စွာဘုရားကိုဥသုံးငင်ချတယ်တဲ့မိုးကြီးက ဆရာတော်ကြီးကကြည်နာဘူးစင်ချပြီးတော့ပျောက်သွားသူကထွက်ပြေးတာမို့အဲ့မှာကိုယ်လိုက်ကြည့်ပျောက်သွားဟောဒါလေးကလူစကားများကြည့်တယ်လို့ပေါ့ဟောထူးထူးဆန်းဆန်းပဲဒါပဲအဲ့ဒီလောက်နဲ့ဆိုပညာပဲဖြစ်အဲ့ဒါဆိုရုပ်ရှင်ကြည့်တယ်လို့ကလေးတွေရုပ်ရှင်ကြည့်တယ်လို့ဖြစ်သွားတို့ယောဂီတွေကဉာဏ်ပညာရတံဝေကရအောင်ကျူးစား တောရေဟောင်းနေတံဝေကဆိုတာမှတ်မိသေးလားဘယ်လေးပါးကြာမှာကို ကြောက်တာကသံဃာလည်းမှာကိုကြောက်တာကဒီနေရာမှာဘာသံဝေကနေရနိုင်လဲရောကြီးအေးနှမျိုးစလုံးယူတတ်ရင်ရတယ်တိရစ္ဆာန်ဘဝမှာ ကြီးနိုင်ငယ်ညင်းနေမလားဒီမွေလေးရလည်းပဲသူ ဖားတွေကိုသူမျိုးမှာပဲသူနိုင်တဲ့အကောင်တွေသူမျိုးမှာသူလည်းနှစ်လန်လောက်ရှိတာလက်မောင်းလုံးလောက်ရှိတယ်သူနိုင်တဲ့အကောင်တွေသူမျိုးမှာပဲဟိုသူ့တဲ့နိုင်တဲ့အကောင်နဲ့တွေ့တော့သူအမျိုးခံအဲ့တော့တိရစ္ဆာန်ဖြစ်ရတာဘေးရန်အန္တရာယ်များပြီးကြောက်เสียမကောင်းတာ အဲလေးပါးကြမှာကိုကြောက်တာကအဲအဲ့ဒီညာဖြစ်အောင်မလုံးသွင်းတယ်ဒီတိုင်းစာဝေးလေးဖတ်ကောင်းလို့ဖတ်လိုက်တာပဲတအုပ်ကုန်သွားတယ် short ဆိုပြီးသွားအာဆရာတော်ကြီးကတော်တော်ထူးဆန်းတာပဲဟေးအဲ့ဒါလူတမန်ဆင့်ပဲရှိတယ်ဘာမှထူးကြဘူးဆရာတော်ကြီးပြတာတာဖြစ်ရမှန်လို့ရေးထားတယ်ကိုကဉာဏ်ပညာဖြစ်အောင်ထူးတာဩဘယ်လေးပါကြောက်ဆရာကြီးပဲ ကိုယ်ကသာသူများနိုင်တယ်လို့ထင်နေတယ်ကိုယ်နိုင်တဲ့လူတွေအများကြီးကိုယ်မျိုးမဲ့ကြတော့ထွက်ပြေးလိုက်တာတေတုရောရေးလည်းမလွတ်ဘူးလေကိုယ်ရဲ့အားကောင်းတော့မိတာပဲပြီးတော့မျိုးတာအဲသူတော်ကောင်းတဲ့တွေ့လို့လွတ်သွားတာမလားတရားတွေ့ကြည့်တာရောဘယ်လေးပါးကြမှာတောက်ဖို့မကောင်းသူတို့အသက်ရှင်ဖို့ဟာနေ့တိုင်းနေ့တိုင်းသူများအသက်တတ်စားတယ် သာသတ္တဝါတွေလေနေတိုင်းနေတိုင်းရတယ်ချင်းတွေလည်းမြများကောင်ကြိုက်စားနေငွေတွေလည်းပဲလိုက်ချာပြီးတော့အားတွေကြွက်တွေလိုက်စားမိုးမိုးရင်းလည်းမျိုးနေတိုင်းနေတိုင်းပါရင်ဖြစ်အခုလည်းဒုက္ခရောက်သေးတယ်နောင်လည်းပဲလွတ်ဖို့ကျွတ်ဖို့လွယ်ဝတေချာတွေးကြည့်ပါရောရည် ကိုချင်းစာကြီးမှာဒီတိုင်းမှုကမှမဲ့ဆိုရင်တော့ကြောက်စရာကို့အမွေကြီးကောင်ပတ်ထားမယ်မျိုးတော့မယ်ဘယ်လိုနေမလဲခါမချစ်မတန်ကြောက်ဟုတ်တယ်မလားအကိုကြီးခေါ်တာပဲဘယ်လိုမှခေါ်လို့မရဘူးအဲ့ဒါမချစ်မဆန်နဲ့ကြောက်ကြောက်လန့်လန့်နဲ့တေးရဟုတ်လားအဲ့ဒေါသကြီးနဲ့တေးတယ်ဆိုတော့ဘယ်ရောက်ဖို့များ မွေမျိုးတော့လည်းဒုက္ခမိဘုံနဲ့ကြတော့လည်းထပ်ဒုက္ခရောက်ဟာဒုက္ခတို့တို့တို့တို့သွားတာအဲငရဲကြနေတော့လည်းပဲလန်နေတဲ့ထိုမိန်နေတဲ့ထိုခွေးတွေကကြိုက်မိကြီးကလောင်းဆိုတော့ဗာစိတ်တွေဖြစ်냐ဒေါသတွေပဲဆုံးနေတဲ့ဒေါသတွေတက်ကြွတဲ့ဒေါသတွေမျိုးမျိုးပေါ်ဖြစ်ကြောက်လန့်အတန်တွေကြတော့လည်းဝူဝဲနဲ့အချက်မှမကောင်းလိတ်ထားရ မြင်ရတာတွေလည်းချက်မှမပါဘူးခန္ဓာရတာတွေလည်းမချိမဆန်ဒုက္ခရောက်နေပေါင်းသိမ်းပေါင်းများစွာဂရေပေါင်းများစွာဒုက္ခပိဒုက္ခဒုက္ခပိဒုက္ခဒုက္ခပိဒုက္ခဒုက္ခတရားထုတ်တာအဲ့လောက်ပင်မမှတရားနာတာသုရတနာပိဒကန္နာဒီလောက်ပင်မမှအေးပဲလေးပါးနဲ့ထားလိုက်ဘာမှမပြောပါတော့တရားနာတဏှာကြီးလောက်ဟိခဏ တရားထုတ်တာလည်းတဏှာကြီးဆိုနားလို့ရတာပဲတဏှာကြီးအထုတ်လည်းရတယ်ဘာမှပဲမလူမှလာပြီးဒါနဲ့လည်းမဟုတ်ဘူးတန်နဲ့လည်းမဟုတ်ဘူးတိရစ္ဆာန်ဘဝဆိုလို့ကြောက်နေရတယ်မျက်လုံးကလေးကလေးကလေးနဲ့ခေကောမကူလာတိုက်မနဲ့ကိုကျင်းစာကြည့်ပါလားတိရစ္ဆာန်အဲ့တော့ကြောက်လန့်နေတဲ့ကြားရအကြိုက်ခံရတာနိုင်တဲ့ကော နိုင်တယ်လို့ကြိုက်တာပဲနိုင်တယ်လို့စားတာသူများပါဇက်ထဲမှာသိခဲ့ရတဲ့ဘဝမရေမတွက်နိုင်ဘူး ကိုယ်လည်းသူများစားတာကိုယ်လည်းသူများနိုင်တော့စားတာအဲ့တော့သန္တရာကြီးရဲ့ကျင်လေရဟာဓမ္မဆင်းရဲတယ်ဗဓမ္မကြောက်စရာကောင်းတယ်အဲ့တော့ဘယ်ရစမယ်ထင်လဲရောမေလျောပောစမှုအဝိဇ္ဇာမန္တရားတွေမတိမှုဟာမလို့လူ့ဘဝလူလောကရောက်တော့ ဘုလိုယောဂီတွေဖြစ်တော့သိအောင်ထူးခြားသားရသန္တရာနဲ့ပတ်သက်လို့တရားနဲ့ပတ်သက်လို့သိတရားတွေကျွဲကျွန်တော်ဆရာတော်တွေဟောနေတာလည်းပဲတစိတ်တေတာလေးတွေကိုသိတော်လေးပြန်ဟောအများကြီးကြံနေသိတရားအဲဒီသိတရားတွေကိုတောင်ဝေကဉာဏ်နေဖြစ်အောင်ဝိပဿနာဉာဏ်နေဖြစ်အောင်ယောနိတော်မနတိကာရနဲ့ထူးသားကြ လုပ်လို့ဟာဒီလုပ်ပဲစီးပွားရေးနိုင်ငံရေးတွေလုံးဝမဆိုင်ဘူးလုပ်လို့ကတရားတော်တွေနှလုံးသွင်းတောင်းဝေကညာတိုးတဲ့တိုးအောင်ဝိပဿနာဉာဏ်တွေတိုးတဲ့တိုးအောင်ဘုဒ္ဓမအများအတွက်ကြဆင့်ဆင့်တထာပွားစီရာတရားတရားတွေတိုးအောင်ဆိုပြီးတော့အများကိုဟောတာယောဂီတို့ကြတော့တောင်းဝေကပညာတွေထူးတိုးအောင်ထူးတာဟုတ်လား အဲ့ဆရာတော်ဘုရားကြီးရဲ့စာအုပ်တွေလည်းပဲတန်နိုင်ဝယ်ပြီးတော့ဖတ်ကြအမှန်တန်ကောင်းတယ်။အဝိကရဆရာတွေလောကကြီးအံ့ဩစရာ။ဟိုတခါလဲပြောပြီးပါထပ်ပြောမယ်အံ့ဩစရာ။ဆရာတော်ကြီးကစွန့်စားပြီးတဲ့အခါရေချိုးဖို့သွားတော့ရန်နဲ့လည်းတေးသေးလေးပေါ့။စပိတ်ဖုံးလေးနဲ့ခတ်ဆိုငါးလေးနှစ်ကောင်။အဲ့ဒီနှစ်ကောင်တော့ရေများတဲ့နေရာပြန်လွတ်မယ်။မလွတ်ပါနဲ့မလွတ်ပါနဲ့။ ဘုံပေါ်တင်ပါငါးလေးတွေကလူလူပြောဘလူမှလည်းအနားမှာမရှိဘူးဆိုတော့ဒီငါးတွေပဲဖြစ်နေတယ်ဘုံပေါ်တင်လိုက်တော့ဟုတ်တယ်ဗျမုံလေးနှစ်ကောင်ဖြစ်သွားဆရာတော်ကြီးရဲ့ကျေးဇူးတွေဟလားဆရာတော်ကြီးမှတ်တမ်းရေးထားလို့တို့သိရတာပေါ့တို့လိုမှတ်တမ်းရေးပြင်းတဲ့ပုဂ္ဂိုလ်ဆိုတွေ့တော့တွေ့ကြုံတာပဲမေ့ပေါ်ပြီအရေးထားဘုံလေးနှစ်ကောင်ဖြစ်သွားဘုံလေးက ဘုန်းနဲ့ကောင်ဖြစ်သွားတော့အဲ့ဒါတွေ့ကြုံများတော့ခြာရဲသိတာပေါ့ကျွန်တော်ဘယ်ရလာတယ်ဘာညာတိုင်နှန်းတန်ချလာလို့ဒီရောက်လာတယ်ဘယ်တိုက်တွေဘယ်တိုက်တွေထားလိုက်ပါသူတို့အိမ်အောင်ကြတဲ့အခါကျတော့တိုက်ထရပစ္စည်းတွေအနေချင်းယူပြီးသုံးဆောင်မိတယ်အဲ့ဒါဒဏ်ချတာ15နှစ်လားဒဏ်ချဣတိံဒေဝအနမင်းကြီးကိုတန်တာအဲကျဲတီယိုမှာစောင်းတဲ့နာမည်ကြီးလေ ဝိသိန်ဒီဝနာမင်းကြီးရှိတယ်အဲ့မှာအခုလည်းရှိကြပဲရုပ်ပုံလည်းရှိအဲ့တော့မောင်နှမနှစ်ယောက်ထိန်းသိမ်းလိုက်ပါအောင်သူတို့နေကြထိုင်ကြမရှိဘူးကြောက်တာဝိသိန်ဒီဝနာမင်းကြီးရောက်လာသူတို့ထဲလိုက်ဟောငုံလေးကနေလူဖြစ်သွားပြန်အောင်ဗျာမောင်နှမနှစ်ယောက်ကဲရောက်ရတော့အာဟုတ်မကောင်းဘူးအဲဒုပတိတိုင်တော့မှအများကြီးကြာဒီဆရာတော်ကြီးကဇာလက်တတ္တဘိဝန္တ စာလည်းအရန်တက်အများကြီးဟောနိုင်တယ်အဲ့ဒီအထွေဘောယတိတွေထွေဘောဘိုးတော်တွေပြန်ဟောတာတော့မဆက်ကြတော့နတ္တလက္ခဏာတော့ပြန်ဟောထားတာကာခခခအခေရာတွေပြန်ဟောထားတာအမတန်ကျွမ်းကျင်တဲ့ဆရာတော်ကြီးအဲ့ဒါဣဒိန်တွေကနမင်းကြီးထောင်ထဲလိုက်အဲ့ထဲကနေတာဝကရအောင်ဘယ်လိုလုပ်မလဲ သူဆိုင်ရာဆိုင်ရာစည်းကမ်းတွေပြည့်ဒဏ်ထမ်းခံရတယ်ဒဏ်ပေးတယ်အနန်းရှင်ဘဝကနေပြိဿံဖြစ်ရပြိဿံဘဝမှာ15နှစ်နေရမှာကဲရန်သူတွေနဲ့တွေ့တယ်ဆိုငါအမြင်ဖန်ကင်စားပလိုက်မှာပေါ့ကဲမသေးရဘူးလားသေပါဘူးအဲအနေဒီအများကြီးပဲလူဖြစ်တော်လည်းပဲလူအနန်းရှင်တွေမှာလည်းအနေတွေရှိတယ် အဲဆရာတော်ကြီးစာအုပ်တွေဖတ်မှသိတာတို့ကကိုယ်တိုင်တွေ့ရတာမှမဟုတ်ပဲဆရာတော်ကြီးပရိစေကဲတော်မူကြပါကဲတော်မူကြပါသူပြေးလာမိခလေးတယောက်ညတခေါင်းလောက်ကြီးပြေးလာတော့ဆရာတော်ကြီးကတော့သမာဓိအထိုက်လျောက်ရှိလို့ဒါလူမဟုတ်ဘူးဒါတိုင်တန်းရှင်မှချက်သိအဲမင်းဘယ်လိုဖြစ်တာလဲအလုံးညာကြီးမင်းကြီးတွေရောက်လာဟိုဘက်တိုက်က မဆိုးတို့မပေတို့ဆိုတဲ့ကောင်တွေကသူ့မတရားလာလို့ထွက်ပြေးတာအမဒီဘက်ရောက်ရင်မင်းအဲ့ဒါသူတို့မလိုက်မလိုက်နိုင်တော့ဘူးဆရာတဲ့အရှင်ပြားကြီးရောက်ရင်သူတို့မလိုက်နိုင်တော့နာမည်ရတော့ထားလိုက်ပါအတော်လေးကြတဲ့ခါကျသူ့အဖော်လိုက်ပြန်ခေါ်သွား7နာရီရတယ်တစ်ချက်ထိုးတော့မိပါဘူးအဲ့ဂျားထဲမှာရောက်တိုက်တယ်မှာလည်းပဲအဲ့လိုပဲမဆိုးမပေရှိတယ်နိုင်ကျင့်တာလေ ရုပ်ကွဲသွားတယ်ဆိုရင်နိုင်ကျက်အရရှို့တိုင်တန်းရှင်တွေကြတော့မှတိုင်တန်းရှင်တွေတယောက်နှစ်ယောက်သုံးယောက်တွဲပြီးပန်းခူးကြဟိုးမှဆရာတော်ကြီးဒိဋ္ဌံဝင်တဲ့ခါပန်းခူးတဲ့အခါကျတော့ဟုံးနဲ့ကြီးကမွေကြီးနဲ့တိုက်ထွက်ပြေးလာဆရာတော်ကြီးရှေ့ရောက်လာရောက်တော့မှပြန်သွားဘေးရန်ဆရာတော်ရှေ့ရောက်ပြီးတော့ဘေးရန်လည်းကင်းနောက်ဟုံးနဲ့ကြီးနဲ့လည်းတွေ့တာရှိပါသေးတယ်ဒါပဲပါ လောကကြီးမှာကိုမြင်ဘူးတာလူတော့မြင်ဘူးတာတိုင်နှန်းရှင်တွေတိုက်ကနေထန်ဖြစ်ထန်ထန်ခံရတဲ့ပုံကိုယ်တွေမွေတွေကြိုက်တိယဖရာဆိုတယ်မနအံ့ဘူးကောကြိုက်တိယဖရာနှစ်ဆန်းတရက်နေ့နှစ်ဆန်းတရက်နေ့မှာငှက်တွေမျိုးစုံတာပန်းနေပူဇော်ကြတယ်ငှက်တောင်းခြားခြားငှက်တွေမျိုးစုံပဲအများကြီးပဲဆရာတော်ရဲ့အဲ့မှာပြိစိတ်တာ အဲထူးဆန်းတာကမြောက်တရားပို့ထူးဆန်းတယ်မြောက်တရားရောက်လာမြောက်အုပ်ကြီးရောက်လာတဲ့ခါကျတော့ဆရာတော်ဘုရားဖရာကိုဆုံးတော်တင်ထားတော့တတိလေးပါလေးနဲ့အဲ့ဒီနေရာကောင်းကျင်းမောင်းရအဲ့ဒါလူလဲလူရှိလို့ပေါ့လူတယ်ဆိုတာလည်းကောင်းကျင်းမောင်းကကြိုက်ထူတော်ကြီးစမှာပဲရှိမယ်ခါလေဘိုးဘအောင်တို့ဘိုးမင်းအောင်တို့မှာကောင်းကျင်းမောင်းဝဲတာဆရာတော်လူသားသူ အဲကောင်းကျမောင်းအဲ့ထဲမှာရှိတယ်အဲမြောက်ကြီးကကြည့်တယ်အဲကောင်းကျမောင်းကောင်းကျမောင်းနဲ့အဲတစ်သေးလေးတွေကြည့်ယူမစားဘူးအဲ့ဒါတပိတ်ကိုမအပြဖဲ့ရကြီးခုလိုက်ဖဲ့ရကြီးတော့ထဲ့မှာပေါ့အဲ့ဒါထဲ့ကြတယ်တပိတ်လိုချင်လို့ပေါ့အမူအရာပြဆရာဆရာတော်ကြီးကခေါင်းကြီးလိုက်တယ်ယူပေါ့လေယူချင်ယူ အဲတပိတ်တဲကကောင်းချင်းမောင်းတို့တတိတို့ဖဲ့ဖဲ့ကြည့်တဲ့ထဲ့ထဲ့ပြီးတပိတ်ကိုယူသွားတာတို့ကိုယူသွားပြီးသူတို့မြောက်ပြန်မြန်နေလှစ်လှစ်လှစ်လှစ်နဲ့ဘယ်ကရေသွားခတ်လာရေတရောက်ဟောဖုံးနဲ့ခတ်တဲ့လူကခတ်တပိတ်နဲ့ခတ်တဲ့လူကခတ်တပိတ်နဲ့ဖုံးကတော်တော်အသုံးဝင်သူတို့အတွက်မြောက်ပြန်လှင်းမြန်နေဟုတ်ပေါ်တက်ပြီးတော့ဘုရားဒေဒီလေးနာအထိတက်ပြီးတော့အမှရေတွေသွန်းချပြီးဘုရားကိုရေတတ်ပဲမြောက်တရားမြောက်တရား ရေတက်ပဲတော့အောက်ကမြောက်တရတဲ့ခါနဲ့ဟိုကနဲ့တိုက်တရားနဲ့တိုက်ဆက်တယ်ကြီးညော်တယ်အကုန်လုံးကင်းစင်ပါကြိုက်သူဖရာကြောက်ကုန်းကြီးကိုလေကြီးညော်တယ်အကုန်လုံးကင်းစင်သွားတဲ့ခါကျတော့အဲမြောက်ခေါင်းဆောင်ကြီးကကိုကြီးကွာကွာပြောတာပေါ့သူတို့ဘာသာနဲ့အာကုန်းဖြတ်ဆိုတခါလဲလက်လက်လက်နဲ့ပြောက်သွားအပန်းနေအများကြီးကပန်းနေယူလာပြီးတော့တခါလဲကျိုးတွေကျိုးတွေနဲ့တည်တက်ပြီးတော့တခါလဲခဏလေး ပန်းပူသွားလိုက်တာကြိုက်ထီယိုကြီးတစ်ခုလုံးကပန်းလုံးကြီးလိုဖြစ်သွားနောက်တစ်ခါထပ်ပြီးတော့သူကခွေးကွာကွာနဲ့ပြောလိုက်တော့တစ်ခါထပ်ပြေးပြန်အောင်မြောက်ပန်းနေယူလာဇေဒီလေးပါတစ်ခါပန်းနေလို့အဲ့ဒါအကုန်ပန်းလုံးကြီးပေါ်မှာပန်းလုံးလေးတင်ထားပန်းနေနဲ့ပူသောပူသောပြီးတဲ့အခါကျတော့သူ့သပိတ်ကိုအဲ့တော့မှပြီးသွားပြီလာပြီးတော့ကောင်းကျမောင်းနေပစ္စည်းတွေပြန်ထည့်ပြန်ထည့်ပြီးတော့ဆရာတော်ကြီးများလာထားလာထားပြီးတော့သူတို့မြောက် နောက်တည်းကဖျားချက်ကိုတာ9မိနစ်လောက်ကြာတယ်သူတို့ဘာသာနဲ့သူတို့ပေါ့ကွီးကွာပါနဲ့အဲမြောက်ခေါင်းဆောင်ကတိုင်ပေးတယ်မြောက်ခေါင်းဆောင်ကတိုင်ပြီးတော့အဲနောက်ကမြောက်တည်းကအများကြီးကဝိုင်းអော်ကြ9မိနစ်လောက်ချက်ခိုးပြီးပြန်ထွက်သွားကြနောက်တော်လေးကြတော့မွေတွေရောက်လာနှုံးပဲရောက်လာကြထူးဆန်းတာတွေအများကြီးပဲအဲစာအုပ်တွေဖတ်ကြတော်တော်ကောင်းတယ် လောကကြီးမှာကိုမသိတာတွေအများကြီးရှိတယ်ဒါကိုပြောတာဟုတ်လားအေးကိုမသိတာတွေအများကြီးထဲမှာဘယ်ဟာသိဖို့အရေးကြီးဆုံးဖြစ်သစ္စာ၄ပါးမြတ်တရားမသိဖို့လိုပါလေအေးဘ ഹു သုတအဖြစ်သိတာတော့မှဘုရားအကြီးညိုလို့မဆုံးနိုင်ဟုတ်လားလူတွေမလုံနိုင်တဲ့ဟာမြောက်တရားပူဇော်တယ်ဟိုးတော်ကြီးတောင်းကြီးကြပါ အဲ့ဒီချိန်ခါတော့ကွန်မြူနတီတွေဘာတွေညာတွေနဲ့ပေါ့တောင်းတောင်းမြောက်ဟုလူတွေအဲ့ဒါငှက်တွေကလည်းပူဇော်တယ်မြောက်တွေကလည်းပူဇော်တယ်ငွေတွေကလည်းပူဇော်တယ်တိုင်နှန်းရှင်တွေကလည်းပူဇော်တယ်အားဆုံးအဲ့မှာဒိဋ္ဌာဝန်နာဆရာတော်ဘုရားကြီးတပါးတည်းရှိဆရာတော်ဘုရားကြီးတပါးတည်းဟောနောက်ကြတော့ခဏခဏလည်းဘာလေးပါအမေတို့ဘာတမောဆရာတော်ဘုရားကြီးတွေဘိုးဘိုးအောင်ရကန်းကျွန်တော်ဆရာတော်ဘုရားကြီးအဲ့ဒါတွေ့ရတယ် ဘုံမောင်နဲ့တွေ့တာနည်းတယ်ဘိုးဘိုးအောင်နဲ့အကြာကြီးအတူစေရအဲဘာမဲ့ဆရာတော်ကြီးတို့ဘာလို့ဆိုတော့အဲတိုင်းနေတိုင်းရေးနဲ့ပတ်သက်လို့အသေးပြောင်းနေအောင်တတဝါနေပြည်ရန်အန္တရာယ်ကဲအောင်အတွင်းလိုက်ကနေပြီးတော့ဆောင်ရွက်နေကြတာအများကြီးပဲအဲသူတော်ကောင်းကြီးတွေဟာအများကိုကူညီဖို့ဆောင်ရွက်နေကြဆရာတော်ဘုရားကြီးရေးထားလို့သိခွင့်ရနေမဆိုရင်ဒါတွေကဌာနာကြီးတွေလားပုံမြင်တွေလား ဘာမဲ့လို့ဘာတမောလို့ရှိမှရှိရတာဘုံဘုံအောင်လို့ဘုံမမောင်တော့ဟုတ်မှဟုတ်ရလားဘာတမမသိဘူးဒါတွေကတန္တရမန္တရတွေလားတန်တရားတွေဖြစ်เสียတယ်ဟိုဘေးဝန်သားဆရာတော်ဘုရားကြီးကိုတော်တိုင်းဒိဋ္ဌံဝင်ပြီးတော့ကိုယ်တိုင်ပြန်ရေးထားတဲ့စာကြတော့တန်တရားကင်းရှင်းသွားဒါတွေကတကယ်ရှိကြတယ်တကယ်ဟုတ်တာတွေပဲပဲပဲနေနေသိသွားဩလောကကြီးမှာ ကိုမသိတာတွေအများကြီးပဲတို့အစာအုပ်ကလေးလောက်မှတ်ဘူးလားမသိတာတွေအများကြီးပဲ အဲကြောင့်မလို့အကုန်စင်သိတော်မူတဲ့မြတ်စွာဘုရားဒုက္ခမျိုးစုံရောက်နေတဲ့ပိဋ္ဌာဘဝတွေငရဲဘဝအကုန်မြင်တာအဲ့ဒုက္ခတွေရောက်မှဆိုလို့မမေ့ကြနဲ့မပေါ်ကြနဲ့မမေ့ကြနဲ့မပေါ်ကြနဲ့တရားတွေနာကြတရားတွေအထုတ်ကြသူတော်ကောင်းတရားတွေနာသူတော်ကောင်းတရားတွေအထုတ်တာကိုယ့်ကိုယ်ကိုကဲတင်တာပဲလောကမှာတိတရားတွေအများကြီးပဲကြတိတင်တိတိုက်တာ မသိတဲ့မသိတတ်တာတွေလည်းအများကြီးပေါ့ကိလေသာဖြစ်เสียရတယ်ထားလိုက်သိတဲ့သိတတ်တာဆိုဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ဟိုးတော်ကြီးထဲမှာလူတွေမရောက်နိုင်မင်းနဲ့ငှက်တွေပူဇော်ကြတယ်မြောက်တွေပူဇော်ကြတယ်မွေတွေပူဇော်ကြတယ်နတ်တွေပူဇော်ကြတယ်ဝိဇ္ဇထိုးတွေပူဇော်ကြတယ်ဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ဘာဖြစ်လို့လဲဆိုတော့ဘုရားစစ်ဘုရားမှမှန်ကန်တာဘုရားစစ်ဘုရားမှအောင်တကူနဲ့တင်တိုင်းကြလို့ရတာမဟုတ် မြတ်စွာဘုရားဟောတဲ့တရားနဲ့တိုင်းတာဒီတရားဟောတဲ့ဘုရားဟာတကယ်ဘုရားစစ်ဘုရားမှပဲတရားတော်ကမှန်းနေတာသဗ္ဗေသင်္ခါရအိဋ္ဌာသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မာအနတ္တာမတမှန်လားမတမှန်တဲ့တလောကလုံးကအမှန်တရားပဲအတရားမှန်တော့ ဒီမှန်ကန်တဲ့တရားကိုဟောတဲ့ပုဂ္ဂိုလ်ဟာတကယ်ဖျားစစ်ဖျားမှန်ပဲအဲ့တော့မြတ်စွာဘုရားတရားတရားတွေအစစ်နဲ့တိုးအောင်ကြိုးစားကြတရားတရားတွေအစစ်နဲ့တိုးတော့ဘယ်ထိရောက်နိုင်လဲမညံပုံညာနိဗ္ဗာန်အထိရောက်နိုင်တယ်သာဝတိပြေမွန်သေးတော်ရွှေချောင်းမှာမြတ်စွာဘုရားသလင်းသုံးနေတော်မူတဲ့ချိန်ခါမှာအဲသာဝတိရနေပြီးတော့သာဝတိ မြို့ပြင်မှာနေတာကိုစေတဝန်ကျောင်းကမြို့တော်မှာမဟုတ်အဲအစိုးရဆုံးကထွက်ရဒါတော့မြို့တော်ရောက်ရဟန်းတန်ခါတော်တွေဆုံးခံဖို့အတွက်သင်္ကန်းယုံတဲ့နေရာပုံနာကြီးကလာကြည့်ဒါကြည့်တော့မြက်တရားရှည်နေတာမြက်တရားရှည်တော့သင်္ကန်းယုံတော့သင်္ကန်းနဲ့မြက်တွေနဲ့ကြည့်တော့သင်္ကန်းတွေစိုးကုန်အောက်အနာဘတ်တွေစိုးဩတန်ခါတော်တွေအောက်ကမြက်တရားလည်းရည်ရည်နဲ့စိုးနေတာပဲ ငါတန်ရှင်းလုံးပဲဆိုပြီးတော့ပေါက်တို့ယူပြီးတော့အဲ့မှာဘုံရှက်တယ်ကလင်းလုံးပြောင်းလုပ်လိုက်ဟောဒါတရားတရားတရားဖရာတရားတန်ခါယုံကြည်တဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားကြောင့်လူတွေအများကြီးရှိတာပဲဒါဥစ္စာအဲ့ဒါသူတယောက်တည်းလာလုပ်တာနောက်နေ့ကျတဲ့ခါသွားကြည့်သွားကြည့်တဲ့အခါကျတော့အောက်သင်္ကန်းယုံရဲနဲ့ တင်ကနည်းနည်းအောက်ကြတော့မြေကြီးမှာဖုတ်နေထိသွားတာဖုတ်တွေပေသွားဟာတင်ကဖုတ်တွေပေတယ်ဆိုတော့သဲတွေခင်းတယ်ပထမမြက်တွေရှက်တယ်နောက်တစ်ခါသဲတွေအကုန်ခင်းတယ်သဲတွေခင်းပြီးနောက်တစ်ခါသွားကြည့်တန်ခါတော်ရှင်မြတ်တွေတင်ကယုံတဲ့နေရာသွားကြည့်တယ်နေရာချစ်ချစ်တော့ပြင်းတယ်တန်ခါတော်ရှင်မြတ်တွေနေပူထဲမှာ ချွေးတွေဆိုးတင်ကယုံမြတ် နေရှင်းစရာပူတဲ့အခါကျတော့အဲပုံနာကြီးကအပေါ်ကနေပြီးတော့မန္တထိုးမယ်ဆိုမန္တဆိုတာခေါင်းမပါဘူးပေါ့အပေါ်ကနေနေကာပေါ့အဲ့ဒါမန္တလို့နောက်ကြတဲ့ခါသွားကြည့်တယ်သွားကြည့်တဲ့အခါကျတော့အပေါ်နေကာယုံအောင်လုပ်ထားတာကိုခေါင်းနေပါဒီနေ့ကြာကြာနာနာမိုးလုံအောင်ပဲလုပ်နေနောက်နေ့သွားကြည့်တဲ့အခါမိုးတွေကရွာချတယ် မိုးရရွာချတော့တန်ခါတော့အရှင်မြတ်တွေအကုန်လုံးမိုးတွေစိုးကုန်အာဒီနေရာဇေယျဆောက်မှဖြစ်မယ်ဇေယျဆောက်လိုက်ရင်ဘုံကောင်းမှမှာအဲသူရှိတဲ့ဝတ္ထုတွေနဲ့စုပေါင်းပြီးတော့ဇေယျဆောက်လိုက်တယ်ဇေယျလည်းဆောက်ပြီးတော့မြတ်စွာဘုရားနဲ့တန်ခါတော့အရှင်မြတ်တွေပြင့်ပြီးတော့ဆုံးကတ်တယ်အရှင်နဲ့တဆင့်ပါလေတိုးသွားပါလေဟုတ်ပြီဇလန်းထဲမှာတော့သနာတရားတိုးတာတိုးလဲပါဖြစ်တယ် တရားတရားတွေတိုးတင်တယ်မတိုးတင်ဘူးလားတိုးတင်ပါဘူးယောဂီတို့တိတ်တိတ်ချာချာနှလုံးသွင်းတော့တရားတော်ဆိုတာသိရင်မတန်ဖို့တတ်မသိရင်လည်းဘုံတော်သိရင်မတန်ဖို့တတ်တရားတော်ကတော့ဘုံတန်တာမသိသူကြော်သွားသိသူကတော့နိဗ္ဗာန်ပြောင်းအဲ့လိုကောင်းမြတ်တဲ့ပုံကိုယ်တွေဆက်ကြောင်းကြားသိရတယ်နားရတယ်ဆို ကိုကိုယ်တိုင်အဲ့လိုဖြစ်အောင်ကြိုးစားခြင်းနဲ့စီတပွားပွားဖြစ်ရဒုသရတရားတိုးပွားမယ်ဆိုလို့ရှိရင်ဥမာတို့ဒါနသီလဘာဝနာတွေလုပ်နေတယ်ကလကြာမှတစ်ခါလုပ်တယ်နလကြာမှတစ်ခါလုပ်တယ်ဘုဘုံနေတော့မှတစ်ခါလုပ်တယ်အဲ့လိုဆိုရင်နေတိုင်းနေတိုင်းလှူနိုင်ရင်မကောင်းဘူးလားဟာတိုးမှလှူနိုင် အာပစ္စည်းမရှိဘဲနဲ့ရှင်များဘယ်လိုလုပ်တူမလဲလူလို့မရဘူးလားလူလို့ရတာပဲဟုတ်ပြီဉာဏ်ပညာရှိနေတာပဲဝေရတဲ့ထရနည်းနည်းနဲ့လူလည်းရတာပဲရေလည်းလူလည်းရတာပဲပုဝေသူရရတာလေးတွေလူလို့ရတယ်တရားတရားတိုးလို့ရှိရင်ကိုစားမယ်အစားကိုဟင်းတစ်ဖက်ကိုတစ်ဖက်တင်ရတဲ့ထည့်ပေးလိုက်အလုံးဖြစ်ဘူးလားအဲ လူဒါနဆိုတာဝင်နေမဲ့နေရာမှာသူများတွေနေဖို့ထိုင်ဖို့အတွက်တရားမင်းကြီးအလောင်းမကလို့လဲလူနေမဲ့နေရာလေးကိုတန်ရှင်းလုပ်ထားတပြည့်လူတွေကလာပြီးတော့သူ့ကိုတွန်းထိုးပြီးတော့ဖယ်ပြီးတော့အဲ့နေရာမှာဝင်ရက်ရွာမှာအစည်းအဝေးလုပ်တဲ့အခါမှာရေကြီးမှလည်းတူပါတယ်ကြည့်ရအဲသူ့နေရာလေးသူတန်ရှင်းလုပ်ထားသူများတွန်းထိုးပလိုက်နောက်တနေရာမှာတစ်ခါထပ်လုပ်နောက်တစ်ယောက်ကထပ်နိုင်ကြတယ် အဲ့ဒါတန်ညစ်ခံပြီးတော့ဘာမှပြန်မပြောပြန်မပြောတဲ့အပြင်သူကအကုန်လုံးကတန်တန်ရှင်းရှင်းကြိုက်ကြတာပဲသူတို့နေထိုင်တဲ့နေရာတန်ရှင်းအောင်ငါလုပ်ပေးမယ်တလင်းမြင်ကြီးဖြစ်အောင်လုပ်ဒါကြောင့်မလို့တရားမင်းကြီးဖြစ်တာတော့အဲတရားမင်းကဖြစ်ချင်တိုင်းဖြစ်ပြရတာမဟုတ်ဘူးဒေါသကိုအမတန်သိသိနိုင်အပမဒေနမခ ဒေဝနံတိဋ္ဌတံကတောအပမာဒံပတန်တန်ဒီပမာရောဂရဟိဒောတရာမမေ့မလေးရောမပေါ်မစတိခံမမေ့မလေးရောမပေါ်မစအများကျိုးဆောင်မမေ့မလေးရောမပေါ်မစကုသိုလ်ကောင်းမှုတွေလုပ်တယ်တဲ့။ရာမင်းကြီးဟာကိုရှင်းတဲ့နေရာတောင်းမှပြီးလာနေတာမဟုတ်ရှင်းတဲ့လူကိုတွန့်ထိုးပြီးတော့သူကနေရာဝင် တာမန်လို့ဆိုတန်ကြီးခံနိုင်မှာอืมတာမန်လို့မင်းငါရှင်းတာကိုမင်းကငါလည်းအနိုင်ကျင်းနေတဲ့နေရာပြည့်တယ်ဆိုရံဖြစ်ကုန်ပါကိုယ်တရားမင်းအလောင်းမကလူတဲ့ဟာအတန်ကြီးခံပြီးတော့ဖယ်ပေးတာ နောက်တနေရာလို့နောက်တနေရာတယောက်ကထနိုင်ကျင်ဖယ်ပေးတာမလွယ်ဘူးနော်ရောရီမလွယ်ဘူးမလွယ်ဘူးရောရီတော့ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဒေါသတော်တော်ကြီးတယ်နော် ယောဂီတို့ဒေါသတွေမရှိဘူးလားဒေါသတွေရှိတယ်အဲ့ဒါမှကြာမှဖြစ်တာပေါ့ဒေါသတော်တော်ကြီးတယ်နည်းနည်းလေးမှပြောမခံတာနည်းနည်းလေးပြောလိုက်တာနဲ့ရှုရှုရှုရှုရှုရှုရှုရှုရှုရှုနဲ့ဖြစ်လို့ရှိရင်နှခမ်းကြီးဆိုပြီးတော့မသိကြအောင်ဆောက်မဖြစ်တာလားဒေါသဒေါသအဲတရားမင်းကြီးကတကြီးခံတယ်ဒါပြောတာဟုတ်လား ညာမညာတဏှိခံတယ်ဆိုသူလည်းမလုပ်ရတဏှိခံရမယ်ညာမင်းတရားမင်းဖြစ်ခြင်းတဏှိခံနဲ့နိဗ္ဗာန်ရောက်ခြင်းတဏှိခံလွတ်ကျွေးမိဘစစ်ထယုတ်တေဒီကျဲလို့ယိုသေးသေးနဲ့အမြဲတမ်းလှုပ်ကြွရမယ်ပြုစုရမယ်ဉာဏ်နဲ့တရားတွေပြောဆိုရမယ်မင်္ဂလာနဲ့တရားတွေပြောဆိုရမယ်ဒေါသကိုလည်းနဲအောင်ကုန်းအောင် ကျင့်ဆောင်နိုင်ကြထိုလူသားကဒေါသလည်းနဲ့အောင်နဲ့အောင်နဲ့တဲ့နဲ့အောင်ဘုဒ္ဓမာလည်းဇေယတခါကြီးရပထမမြတ်တည်ရှင်းတဲ့ဒုတိယသဲတွေခင်းတဲ့တတိယမန္တထိုးတယ်နောက်သရုပ်ကကြတော့ဇေယဆောက်တယ်မြတ်စွာဘုရားနဲ့တန်ခါတော်ရှင်မြတ်တွေပြင့်ဖိတ်ပြီးတော့ဆွန့်ကတ်တယ်တရားတရားတွေတိုးလာတယ်ဟုတ်လားအေးတရားတရားနဲ့ပညာနဲ့တွဲတယ် ကုသိုလ်သီတာလည်းအားကိုးရပဲလို့ဉာဏ်ပညာမှာရှင်းရှင်းလင်းလင်းသိတဲ့သူတရားတရားတစ်ဖြည်းဖြည်းထိုးတာပညာနဲ့ရှင်တဲ့တရားလေကုသိုလ်သီတာလည်းအားကိုးရပဲတို့ယဟန်တန်ဃာတွေဒီလရှင်တွေမှာလည်းဒီတိုင်းပေါ့ကုသိုလ်တွေပညာတွေကတကယ်အားကိုးရပဲသန္တရာတလျှောက်ခုသစ္ဆုတ်ပံဘောဟောသန္တရာတလျှောက်ကိုအားကိုးရမှာဒီကုသိုလ်တွေပညာတွေပဲလို့ နှစ်နှစ်ကာလာယုံကြည်မဲ့သဘောပေါက်မယ်ဆိုရင်ပြောရတရားတွေပိုအားထုတ်ခြင်းသိမရှိဘူးလားသာသနာ့ဘုံမှာထွက်ချင်ပါအောင်ရောင်တော်ပေါင်းတော်နဲ့အိမ်ကိုခဏခဏပြန်มาတော့အာဘာဖြစ်လို့ပါအေးတရားရည်ပညာလေးအစစ်အစ်တိုးတက်တရားပညာလေးတနေ့တနေ့တနေ့တနေ့တနေ့ရောရောရောရောရောရောသွားရင်တော့ ရမေရှာပြီးတော့ဟိုသွားအောင်မယ်ဒီသွားအောင်မယ်ဟိုလိုလိုဒီလိုလိုရောင်းတော့မောင်းတော့နဲ့ပြေဆုံးကြလူဖက်ပါအဲ့တော့တရားတရားတွေတိုးတာလားညော့တာအခြားလူနဲ့ငွေကိုအားကိုးရများသောအားဖြင့်ယောက်ျားမိန်းမအားကိုးတယ်မိန်းမကယောက်ျားကိုအားကိုးတယ်ရွှေငွေကြောက်တံပရမများကိုအားကိုးတယ်ယာရုဌာဏန္တရကိုအားကိုးတယ်အဲ့ဒါအားကိုးရအစစ်ဟုတ်ရဲ့ အကာတွေအကာတွေအပြင်းနေလကားဟာတွေအဲ့ဒါဘာမှမပိုင်ဘူးခုပဲကောင်းခုပဲပြက်ဘာမှစိတ်မချကိုယ်ခန္ဓာကိုယ်ကြီးတော်ကိုဆိုရရကိုယ်ခန္ဓာကိုယ်တော်ကိုဆိုမရပဲသူများတော့အားကိုလို့ရပါဘာလို့အားကိုอ่ะကိလသမารိပညာဖရာတရားတန်ခါ လိုမလားရောဆိုအေးအဲ့ဒါဒါနတရားသီလတရားဘာဝနာတရားဒါဒီအာကုဝယသုပံမှာလည်းဘေးရန်အန္တရာယ်ကင်းအောင်ကကြီးသုံးပါးကျော်လွန်နိုင်အောင်ယသုပံမှာလည်းဘေးရန်အန္တရာယ်ကင်းပြီးတော့ကကြီးသုံးပါးကျော်လွန်နိုင်မှုတန္တရာမှာလည်းအပယ်လေးပါးမှလွတ်ဖို့မြန်မြန်ဆန်ဆန်မညာဘုံညာနိဗ္ဗာန်ရဖို့အတွက်မိမိတို့ရဲ့ကုသိုလ်ကောင်းတရားတွေကိုအားကိုးရမယ် သီလသမာဓိပညာဒါနသီလသမာဓိပညာဒါတွေအကုအအဲဖရာလည်းပါသွားတာပဲတန်ခါလည်းပါသွားတာဟုတ်လားအေးအဲ့ဒါယုံကြည်တယ်မမှန်ကန်ကန်သိမြင်တယ်ဆိုရင်အာကုတဲ့အာကုတိုက်တာကိုအာကုပြီးတော့ကျူးလာတာနည်းနည်းကကယုံကြည်မှုမရှိဘူးဉာဏ်ပညာလည်းပဲမရှိဘူးဆိုလို့ရှိရင် အာမကုတဲ့အာမကုတိုက်တဲ့လူတွေကိုအာကုတယ်ဘုလူအာကုဒီလူအာကုတယ် အာမကုတဲ့အာမကုတဲ့တဲ့ပစ္စည်းတွေယာရုတွေတပြက်ဟာနေလျှောက်အားကိုတကယ်အားကိုကမတဏ္ဍသီလဘာဝနာကြတော့ပေါ်ပေါ်ဆာဆာအကလံပကလံတော့ပဲလို့အဲ့ဒါကြောင့်မို့လူလောကကြီးမှာဆင်းရဲတဲ့သူကများဉာဏ်ပညာနည်းတဲ့သူကများဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ချမ်းသာတဲ့သူကနည်းတယ်အဲ့ဒါပါလဲဆိုတော့ဉာဏ်ပညာကရာတရားတွေအားနည်းလို့ဖြစ်ရတာမလားဒီပုံနာကြီးရကြည့် ဓရတရားတွေတိုးတိုးလာတော့ပထမမျက်တွေရှင်းတယ်ဒုတိယကျတော့သဲတွေခင်းတယ်တတိယကျတော့မန္တဆောက်တယ်နောက်သရုတ်တကျတော့ဇယဆောက်ပြီးတော့ဆုံးကတ်တယ်အတူတူတရားလေးတွေနော်ရောကြီးအဲ့တော့မြတ်စွာဘုရားကိုလျှောက်ကသူအရှင်းနေတယ်လို့တရားတရားတွေတစ်ဆင့်နဲ့တစ်ဆင့်တိုးလာပုံကြောင်းမြတ်စွာဘုရားကိုလျှောက်ထားတော့မြတ်စွာဘုရားအဲ့မှာ စွန့်အမှုမောဒနာတရားဟောတော်မူတယ်နုပုပ္ပေနာမေတာဝိထောကံထောကံခဏိခဏိကာမရောရဇတတေဝနိဒ္ဓမေမလမတနောဒိဗေယဘာလဲဆိုတော့လိမ္မာကျွမ်းကျင်တဲ့ပဋိနေဆရာဟာရွှေရအညစ်အကြေးခဏခဏခဏတိုင်းခဏတိုင်းထောကံထောကံအတန်နဲ့အတန်နဲ့ နိဒ္ဓလို့ပြောတာတန်ရှင်းစင်ကြယ်အောင်ပြုလို့ဘယ်လိုပဲတဲ့မေတ္တာဝီကြောင်းပြုမြင်ပြီးပညာရှိ အတ္တနောမိမိရဲ့မလန်ကိလေသာတွေတော့ဒီအကျိုးအနုပုပ္ပေနအစဉ်အတိုင်းခဏခဏခဏတိုင်းခဏတိုင်းထောကံထောကံအတန်နဲ့အတန်နဲ့နိဒ္ဓပရိပဌာန်တရားအားထုတ်ပြီးတော့တန်ရှင်းစင်ကြယ်အောင်ကြိုးစားတယ် ပရိနေဆရာကိုဥပမာပေးပြီးတော့ရွှေတန်ရှင်းလုပ်တယ်မြတ်စွာဘုရားကဘုရုဇဉ်တတ္တဝါမိမိတို့ရဲ့ဉာဏ်ထဲမှာဖြစ်နေတဲ့ကိလေသာအညစ်အကြေးတွေကိုတန်ရှင်းစင်ကြယ်ဖို့အတွက်အနုပုပ္ပေနအစဉ်အတိုင်းဖုံးကျော်ပြီးလို့လုပ်ရသောတာပန်ဖြစ်အောင်ကြိုးစားရင်းမှာနောက်မှယဟန္တာဖြစ်အောင်လုပ်ရတာလေအေးပထမဦးဆုံးတရားနာပြီးမှ နောက်မှတရားအထုတ်ရအဲ့လိုအစဉ်အတိုင်းတရားလည်းနာ ကုသိုလ်ကောင်းမှုတွေလုပ်နောက်တရားတွေအားထုတ်တရားနာတရားအားထုတ်တရားနာတရားအားထုတ်အဲ့လိုအရှင်တိုင်းဟောကန်ဟောကန်တန်းနဲ့တန်းနဲ့ခဏခဏခဏတိုင်းခဏတိုင်းမိမိရဲ့အညစ်အကြေးမလန်အညစ်အကြေးကိုမိကြဒဇဒဇကိလေသာတွေတန်ရှင်းစင်ကြယ်သွားပဋိနေဟာပဋိနေဆရာဟာဆွေအညစ်အကြေးကို အစဉ်အတိုင်းခဏတိုင်းခဏတိုင်းအတန်းနဲ့အတန်းနဲ့တန်ချင်းစေကြောပြစ်တယ်လို့မိမိတို့လည်းပဲသမာဓိဝိပဿနာတရားတွေနဲ့တန်ချင်းစေကြအောင်ကြိုးစားကြရမယ်မြတ်စွာဘုရားအဲဆွမ်းအမှုမောဒနာဟောကြားတဲ့အခါဆွမ်းအမှုမောဒနာလည်းဆုံးတော့အဲ့ဒီပုံနာကြီးလည်းသောတာပန်ဖြစ်သွားတယ်ဒါပါသရတရားတွေတိုးပါတော့နောက်ပဲတိရောက်သွားပညာတိရောက်သွားတယ် အဲကြောင့်မလို့ယောဂီတို့ပထမဘယလာကတာလာယတနာသုံးနာကံကံအကျိုးကိုယုံကြည်တဲ့တရားတရားနဲ့အခုအကျိုးရှင်တွေလူကြတဲ့အမျိုးမျိုးပဲလူကြတဲ့ဤသူဒါနာလည်းလူကြတဲ့လမ်းတွေအတွက်လည်းလူကြတဲ့ဆွမ်းတွေအတွက်လည်းလူကြတဲ့တရားတရားတွေတရားတရားတွေတိုးတိုးလာတော့ဟော၅ပါးသီလလည်းစောင့်နေ၈ပါးသီလလည်းစောင့်နေအများတရားတွေလူနိုင်ဖို့အတွက်စဉ္တရားတွေနဲ့မြတ်အပင်ပန်းခံပြီးဆောင်ရွက်ပေးတယ် မိတို့ရဲ့ချွေးနှဲတာလူပဲဖြစ်ဖြစ်သူ့အိမ်မှာသုံးနေရာကြီးအများကြီးရှိတာအဲမိမိတို့ရဲ့သုံးနေရာဆွဲတရားကိုရှော့ပြီးတော့တန်တရာရိခါအတွက်ကုသိုလ်ကောင်းမှုတွေပြုကြတယ်ဆိုတော့တရားတရားတွေဖြစ်ဖြစ်ပါဖြစ်လာအဲတရားတရားတွေကျိုးလာလို့ရှင်ဘာတို့အောင်ဆက်ကြိုးစားကြရမယ်အေးဉာဏ်ပညာတို့အောင်ကျိုးစားကြရမယ် လူလာတဲ့အခါမှာမလူခင်ကလည်းဝမ်းဝမ်းသာဖြစ်ရမယ်လူထဲမှာလည်းဝမ်းဝမ်းသာဖြစ်ရမယ်သူပြီးတော့လည်းဝမ်းဝမ်းသာဖြစ်ရမယ်ဓမ္မတက္ကရာတမာရိဋ္ဌိဉာဏ်အနေနဲ့ပြောမယ်ဆိုရင်ကုသိုလ်ကောင်းမှုကကောင်းရုပ်ချမ်းသာတွေပေးမယ်ကောင်းရုပ်ချမ်းသာတွေရဖို့ခြင်းတွေပဲဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဒါကမ္မတက္ကတာတမာဒိဋ္ဌိဉာဏ်အနေနဲ့ပြောတာဟုတ်လားတို့ဝိပဿနာဘက်ကိုလှမ်းကြည့်မယ်ဆိုလို့ချင်းရုပ်တင်ဉာဏ်တွေပြောသေးတာမဟုတ်ဘူးနော် ဝိပဿနာအနေနဲ့ပြောမယ်ဆိုရင်ဒီကုသိုလ်ပေါင်းမှုကံတွေအားကောင်းလို့ရှိရင်မိမိတို့အားထုတ်တဲ့အခါမှာသမာဓိဉာဏ်ဉာဏ်မရနိုင်ဘူးလားအေးသမာဓိဉာဏ်ဉာဏ်ရလို့ရှိရင်နောက်ပါရမလဲဉာဏ်ပညာရနိုင်တယ်ဉာဏ်ဉာဏ်ပုံဉာဏ်တွေအားကြီးတဲ့အထောက်ပံ့ဖြစ်တယ်နိဗ္ဗာန်တပစ္စယောဟောတုကုသိုလ်ပေါင်းမှုမှန်သမျှသမာဓိကိုထောက်ပံ့ပေးအဲသမာဓိကိုဉာဏ်ပညာဖြစ်အောင်ဆက်ကြိုးစားလိုက်လို့ရှိရင် မဉ္ဇဉ်ပုံဉ္ဇဉ်အထိရောက်နိုင်တယ်ကုသိုလ်ကောင်းမှုတွေကအကျိုးပေးတဲ့အခါမှာမိမိတို့ကဒိဋ္ဌိတဏှာတွေနဲ့အာကုသိုလ်ပဲလိုက်စားရင်လည်းရတာပဲအာကုသိုလ်ပဲလိုက်စားတဲ့အခါကျတော့အာကုသိုလ်တွေအများကြီးလုပ်နိုင်တယ်သေတော့အပယ်ရောက်မှာပေါ့ဟုတ်တယ်မလားအဲကုသိုလ်ကောင်းမှုတွေကြောင့်ဥစ္စာပစ္စည်းတွေပြည့်စုံတယ်တကောအာနာတွေကြီးမားတယ်အဲ့ဒါကိုမိမိတို့အနာတပိဝိတာခါတို့အများကျိုးဆောင်ပြီးတော့ဝိပဿနာတရားတွေဆက်ကြိုးစားမယ်ဆိုရင် တဆင့်နဲ့တဆင့်မြင့်ပြီးတော့ဘုဒ္ဓဇင်ကနေပြီးတော့ဇူလာသောတာပန်ဇူလာသောတာပန်ကနေမဟာသောတာပန်မဟာသောတာပန်ကနေသရဂအနာဂယဟန္တာနိဗ္ဗာန်ထိမြောက်နိုင်ဘူးလားအဲ့တော့ဝိပဿနာဉာဏ်ပညာလေးနည်းနည်းလေးနှလုံးသွင်းအောင်မလူခင်ကလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လှုပ်ပြီးတော့လည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လူစဲမှာလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လှုပ်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ပြီးတော့ဆက်ဆင်ရအောင် မလူခင်တော့ဝမ်းမြောက်ဝမ်းသာဖြစ်တဲ့စိတ်တွေလည်းပဲစိတ်စေတနာတွေလည်းပဲဖြစ်ပြက်သွားပြီမရှိတော့လူစဲမှာဝမ်းမြောက်ဝမ်းသာဖြစ်တဲ့စိတ်စေတနာတွေလည်းပဲဖြစ်ပြက်သွားရင်မရှိတော့လူလူပြီးတော့အခုတွေးတော့နေတဲ့စိတ်တွေလည်းပဲဖြစ်ပြက်နေတာပဲတဲ့အိစ္ဆာတရားတွေသဗ္ဗေသင်္ခါရအိစ္ဆာယရာပညာယပတ္တတိအထနိဗ္ဗိဒတိဒုက္ခေဧတမေခောဝိတုဒ္ဓိယ ဒါဆင်ញင်တာပဲရှိသေးတယ်နော်ယောဂီအဲ့လိုဆင်ញင်တော့မမြဲတဲ့သဘောတရားတွေပဲလို့ရင်ထဲမှာစေတနာသဘောပေါက်လို့ရှိရင်အာလူဘဝမမြဲလို့ရှိရင်ကျန်တဲ့နတ်တွေပြမာတွေဘဝလည်းပဲအာ30ဘုံဘယ်ဘဝမှာအာမမြဲဘူးဆိုတော့အစိုးရဟုတ်လားအစိုးမရအမြဲတဲ့သဘောအစိုးမရတဲ့သဘောတွေဟာ ချမ်းသာတာနဲ့ဆင်းရဲတာပဲဟာများမလဲဆင်းရဲ တခါတည်းရန်ကုသိုလ်ကောင်းမှုအကျိုးပေးကြောင့်ဒုက္ခဝေဒနာကောင်းကောင်းစားကောင်းကောင်းနေရတာတွေရှိတယ်ဝေဒနာအနေနဲ့ဒုက္ခဝေဒနာအနေဖြစ်ပေမဲ့သင်္ခါရတရားတွေဟာဖြစ်ပြနေတဲ့အတွက်ကြောင့်မလို့သင်္ခါရအနေနဲ့ပြောတဲ့အခါကျတော့ဒုက္ခသစ္စာဝေဒနာကတော့ဒုက္ခဝေဒနာရှိတယ်သစ္စာအနေနဲ့ပြောတော့ဒုက္ခသစ္စာတဲ့သင်္ခါရအနိစ္စရောက်သွားပြီဟလား လူနဲ့ပြမာတွေမမြဲဘူးဆိုတာပညာအိဋ္ဌလူနဲ့ပြမာတွေအတွင်းသားမှာရှိတဲ့ရုပ်တည်နဲ့နေကြတော့သင်္ခါရလူနဲ့ပြမာဘဝတွေမမြဲတယ်အဲ့ဒါကအကျမ်းသာယုံနာနမသင်္ခါရတရားတွေလည်းအခုတရားဟောတရားနိုင်ပြတ်မနေဘူးလားဗျာမပြတ်ပါနဲ့လို့ဆိုရရလားမြဲတဲ့သဘောတွေဆိုမရတဲ့သဘောတွေကိုကြာကြာနာနာညံ့နဲ့မြင်မယ်ဆိုရင် အဲ့ဒါအကျဉ်းခန်း၌ပတ္တိမြင်အထထိုသို့မြင်နေရှိသောဒုက္ခေဒုက္ခေဆိုရုပ်တည်နာနေကိုပြောတာယုံနာဓမ္မသင်္ခါရတရားတို့၌နိဗ္ဗေဒတိညီဝိလီရောဤတရားနာယုံနဲ့ဘုံဝိပဿနာတရားလည်းအားထုတ်ပေါ့ဟလားဝိပဿနာတရားအားထုတ်လို့နေစာတွေဒုက္ခတွေအပြက်တွေမြင်လာပြီဟေးစัจ jana မြင်ပြီဟေးဆိုရင် ဒုဏ္ဏမသင်္ခါရတရားတွေမှာလိုချင်တဲ့စိတ်တွေနောက်တော့ထပ်ဖြစ်နေတဲ့စိတ်တွေလာပါတော့လိုချင်တော့မဖြစ်ချင်တော့မြည်ွေလာတယ်ဒုက္ခေရာကျင်ခါ၌ပတ္တိမြေထထိုသို့မြင်သည်ရှိသောဒုက္ခေတန္တရာဝဆင်းရဲ၌နိဗ္ဗာန်တည်းမြင့်ဝေလေတော့ဧတမေဘောဤကဲ့သို့မြင့်ဝေသောညာဝိတုဒ္ဓိယမဉ္ဇဏ်ဘုံညာယာရင်ကြောင်းပဲ ညှင်းငွေပြီးတော့တရားဆက်ရှိတော့မြတ်စွာဘုရားသစ္စာလေးပြတရားလည်းဆုံးရောပုံနာကြီးပါဖြစ်သွားတယ်သောတာပန်ဖြစ်သွားတယ်သူတော်ကောင်းတွေလည်းတရားဆက်အားထုတ်မဲ့ဆိုရင်သောတာပန်ဖြစ်နိုင်ဘူးလားဘာတရားတွေတစ်ဆင့်နဲ့တစ်ဆင့်မဖြစ်အောင်ကြိုးစားရမယ်အဲ့လိုဆိုရင်ဘာဒီမှာတိုးဝါလာမယ်ဉာဏ်ကြီးနာမှာဖြစ်အေးအဲ့လိုဆိုရင်ဉာဏ်ပုံညာရရင်အပေတကားပြည့်ပြီးတော့နိဗ္ဗာန်တကားပွင့်တယ် ပေါ်တိုင်းမပြအနာဂတ်ဤရာမိတ်ကပေါ်တိုင်းမပြ ရှုမှန်၍ယုံနာနာမျိုးကောင်းစိုးပြီးမြတ်အမေရှင်ရဲ့ဉာဏ်ရဲ့ပေါ်ဝင်အနာဂတ်ဝိညာမိကသာယတာဘိက္ခွေမပမဒဓမ္မပစ္စာဝိပတိတာရိနောအဟုဝဋ္ဌ ယံဟောမာကံနုတာသနိဓာတဝေနှလုံးပျော်ပြောင်းဘုသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လောပွားများအားထုတ်ကြကုန်လောမာပမဒထမိမိလျောလျောပောပောသဒမနေကြကုန်လေပိစာခွန်ကောင်းလွန်ပြီးတော်နောင်ခါကာလ၌ပိစာတရားညောင်းဆောင်လေလျောင်းရာဖြစ်တော်နောင်ခါကာလ၌ဝိပတိတာရိနောရှေးရခင်ခါကအမထုတ်ခဲ့ရလေခြင်းဟု၍ ရှေယခင်ခါကမဉ္ဇဉ်ဖုန်ဉဏ်တွေရသည်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသားရာခြင်းဒီမာဟုဘုဒ္ဓမဖြစ်ကြပါစေကုန်လေ။ယာယီကဲ့သို့သတိပေးရခြင်းဒီအမာကံသုတုထောတာမြတ်စွာဘုရားတို့ဤနုသာသနေဆုံးမဖြစ်ပါပေ။နုသာသနေလိုအင်းနှုံးပြထုံးပြဖြင့်သုံးညပါစေဆုံးမတော်မူကြပါပေသည်။ Bye.